ဘောဝနု45မိနစ်လောက်အချိန်ရတယ်နော်45မိနစ်လောက်တရားစကားများနာယူမှတ်သားကြရဒီနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတော်သလင်းလာဇန်8ရက်2022ခုကိုလပိုင်း2ရက်ဥပုသ်တရင်နေ့ နှစ်နှစ်ခင်ခါကာလမှာရင်းဦးလေမြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဥပုဒ်တဲ့စောင့်သုံးဖို့ရောက်ရှိလာရတယ်ဥပုဒ်တဲ့တရားတော်မှာများအလုံးလိုင်းမောဟနေတရားဒေသနာများ အဲ့တော့ဒီကနေ့ဘုန်းတို့ဓမ္မဘူရာဖြစ်ဖြစ်လူတိုင်းကြတဲ့အလူရှင်တွေလည်းရှိတယ်မိဘနှစ်ပါးကိုအမှုထားပြီးတော့မတ်တော်တာထွန်းအန္တလေးမျိုးလေကိုဇော်တက်မယူဇနာလိုင်တာလင်းပြီဖုံရန်ကုန်မြို့လေဖခင်ကြီးဦးလမြင့်ကိုရည်ရွယ်ပြီးတော့မိခင်ကြီးတော်သိန်းရှင်ပြည်သားစုရန်ကုန်မြို့လေပြီးတော့ဘုန်းတော် တခါကြီးမန္တလေးမြို့မှာနေထိုင်ကြတဲ့တခါကြီးဦးစိန်ဝင်းတို့မိသားစုကလည်းပဲဘုန်းတို့ဒိစာရွှေစီကျောင်းတိုင်းမှာတည်ဆောက်နေတဲ့လုပ်ငန်းတွေအတွက်ပြည်လက်မြေအိတ်တရားလူတန်းကြနေနောက်ပြီးတော့ဒီကနေ့ဘုန်းတို့အထူးသဖြင့်ဓမ္မဒါနအလှူရှင်နောက်တစ်ကြောင်လုံးစွန့်ကပ်ကြတဲ့အလှူရှင်တွေကဘုန်းတို့အမှားတွေနော်မညိုမတင်တင်သေး အခင်မာဝဲမတ္တမတန်ဘုံဘုံရဲ့အမဝမ်းပွဲပေါ့နော်တယောက်ကတော့ညီမပေါ့အကုန်လုံးကလာကြီးလာငယ်အမညိုတယောက်ပဲနည်းနည်းဘုံဘုံနဲ့ပြန်ပြန်ကြီးငယ်ငယ်ကစော့ပေါ်စော့ဘက်တယ်ပေါ့ဟုတ်လားအဲ့ဒါဒီဝါတွင်းမှာဘုံဘုံတို့စီလာပြီးတော့ဒီလရှင်လေးဝတ်ပြီးတော့တရားဓမ္မများစွမ်းအားရှိများအထောက်ကြမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ တိလရှင်ဝင်နေကြတာအဲ့ဒါသူတို့၄ယောက်ပေါင်းပြီးတော့စွန့်ကပ်ကြမယ်အမှတ်တရအနေနဲ့သူတို့အတွက်အဓိကရည်ရွယ်ပြီးတော့တရားလေးတစ်ခုခေါ်ပေးပါသူတို့တရားတောင်းတာဟုတ်လားအဲ့တော့သူတို့ ਨੇ ပတ်သက်တဲ့ဆက်ဆက်တဲ့အကြောင်းအရာတော့ပါပဲကောင်းတဲ့မှတ်မိဆိုငငယ်တုန်းကဈေးတောက်တန်းကစားတာပဲမှတ်မိအဲအသက်အရွယ်တွေကလာကြီးလားငယ်လေးတွေဆိုတာ ငယ်ငယ်လေးကစပြီးတော့နော်တမိသားစုလေးလို့နေထိုင်ခဲ့ကြတဲ့လူတွေပေါ့အဲ့ဒါအခုအသက်50ကျော်ဝန်းကျင်နေမှာဒါဘုံဘုံတို့စီတရားဓမ္မများအထုတ်ဖို့နေကြထိုင်ကြတယ်ပေါ့ဆွေရမျိုးရတော်ရတယ်ဆိုတာလည်းပဲစဉ်းစားကြည့်ရင်တမျိုးလေးတော့စိတ်ဝင်စားစရာကောင်းတယ်နော် လူတွေအများကြီးရှိတယ်ကမ္ဘာလောကကြီးလူရေကိုတန်း9000လို့ပြောတယ်ကိုယ့်ရဲ့ဆွေရင်းမျိုးရင်းဆိုတာဘယ်လောက်ရှိတော့လောက်မှမရှိနဲ့အဲ့တော့ဆွေမျိုးတော်တယ်ဆိုတဲ့အတိအလွယ်လွယ်ကူကူမေတ္တာဓာတ်ကိုဖြစ်စေတယ်ရှိဘူးရအဖြစ်ပေါ့လေတချို့ကြတယ်ဆွေမျိုးချင်းအကြီးအကျယ်ရန်ဖြစ်နေတာရှိချင်ဟုတ်လားရှိဘူးရတော့ဘာဖြစ်တာများလဲမေတ္တာဖြစ်ကြတယ်နော်အဲ့တော့ကိုက ဟောလူတွေအများကြီးတွေကဒီလူလေးတွေရွေးပြီးတော့အမျိုးရယ်လို့လာပြီးတော့တော်နေကြတာဆိုတာလေးကိုစဉ်းစားရင်နေရာတုံးလေးမှာဒီလူလေးတွေနဲ့ပို့ပြီးတော့မေတ္တာအစည်းကပ်ပြီးတော့တယောက်ရဲ့ခေါင်းကြီးကိုတယောက်ဆောင်ရွက်ပြီးတော့နေရမယ်လို့ဒီလိုလေးစိတ်ကူးမိမယ်ဆိုရင်ပို့ပြီးတော့လည်းပဲနှွေးနှွေးတွေ့တွေ့ရှိနော်ဒါတော့တရားနဲ့မပတ်သက်ပါဘူးပြောပြတာဟုတ်လားအဲ့တော့ဒီကနေ့တရားဟောခြင်းရဲ့အဓိက အကြောင်းတရားကတော့အဲ့ဒါပဲ။အော်သူတို့တရားမတောင်းတယ်ပဲဥပုံနေဆိုတော့တရားတော့ဟောမှာပေါ့။ဒါပေမဲ့ဘုံမပင်ပန်းစီခြင်းတော့ဥပုံနေတရားဟောတဲ့အခါမှာပဲရောပြီးတော့ဟောပေးပါနော်။အဲ့ဒါဘုံကမျိုးတော်တဲ့လူတွေအတွက်ကြီးမဟုတ်ပါဘူး။မြတ်စွာဘုရားရဲ့ဒေသနာနဲ့ဆင်ញင်ကြည့်မယ်ဆိုလို့ရှိရင်ရှည်လျားတဲ့တန်တရားခရီးမှာ ရွှေမျိုးမတော်တဲ့လူဆိုတာမရှိဘူးလို့မြတ်စွာဘုရားဟောတာအဖေမတော်ဘူးတဲ့သူအမေမတော်ဘူးတဲ့သူညီကောင်မောင်နှမမတော်ဘူးတဲ့သူမရှိရှိလျားတဲ့တန်တရားခရီးကိုတွားကြတဲ့ခရီးတွေဒီမှာတယောက်ပေါ်မှာတယောက်ကျေးဇူးရှိဘူးကြတဲ့ပုဂ္ဂိုလ်တွေကြီးပဲဆိုတဲ့အမြင်ရှိရမယ်အဲ့ဒီအမြင်ဟာမှန်ကန်တဲ့အမြင်ဖြစ်တယ်ဟုတ်လားလူတိုင်းဟာကိုယ်ပေါ်မှာ အလွန်ချစ်မြတ်နိုးမှုမေတ္တာတရားနဲ့ အကျိုးကျေးဇူးပြုခဲ့ကြဘူးတဲ့လူတွေကြီးပဲလို့တွေးလိုက်ရင်စိတ်ထဲမှာဘာလေးဖြစ်လာမလို့မေတ္တာနော်အဲ့ဒီမေတ္တာအေးချမ်းတယ်မြင့်မြတ်တယ်တန်ဖိုးရှိဟုတ်လားဒါကြောင့်ရွှေတွေမျိုးတွေကြီးပဲဆိုတဲ့စိတ်နဲ့လည်းပဲဒီကနေ့ရွှေမျိုးတွေကိုမြတ်စွာဘုရားနားလည်အောင်ကြောက်ပြပေးဖို့အထူးပြုထားတဲ့စကလုံးလေးတွေနဲ့ဟောထားတဲ့သုတ်တန်လေးသုံးဖို့ဘုံဘုံပေါင်းပြီးတော့ပြောပြတယ် အဲ့ဒါတစ်ချိန်လုံးကဒီတရားတွေကိုပြောပေးပါဆိုတဲ့ခေါင်းစဉ်နဲ့တနာရီ15မိနစ်လောက်ဟောတတ်တဲ့တရားတစ်ခုရှိဒီနေ့ကတော့နှစ်ချုပ်ကလေးပေါ့နော်အဲ့ဒါမြတ်စွာဘုရားကအဲ့ဒီတရားတွေရဲ့ဏိဒံမှာထူးထူးခြားခြားဘယ်လိုလေးတွေပြောတာတော့သုတ်တန်က၃ပုတ်ပြောမှာနော်တပုတ်ကိုဘုန်းတော်10မိနစ်လောက်အချိန်ယူပြီးတော့ပြောပါမယ် င်္ဂုတ္တပါဠိတော်တိကနိပတ်ထဲမှာနိဝေတကတုတ်တံဆိုတာရှိတယ်။တန်ယုတ်မဟာဝါထဲမှာမိတ္တတုတ်တံဆိုပြီးတော့တုတ်တံနှစ်ပုဒ်ရှိတယ်။အဲ့ဒီတုတ်တံသုံးပုဒ်ကိုပြောမယ်နော်။နိဝေတကတုတ်တံမှာမြတ်စွာဘုရားရှင်အာနန္ဒဟောတာ။ရေအာနန္ဒအနုကံပေယာထရေသသောတပံမေညေယမိတ္တဝါအမစ္ဆာဝါညာတိဝါသလောဟိတဝါ တေယောအာနန္ဒတိတုဌာနေတုတမတပေတ္တဗာနိဝေတိတ္တဗာပဋိဋ္ဌာပေတ္တဗာတဲ့ဏိဒံစကားလေးကအာနန္ဒတဲ့ကိုယ်စိတ်ထဲကဒီလူကိုအကျိုးရှိစေခြင်းလိုက်တာလို့တနာကျင်လာတဲ့စိတ်ရှိတယ်ဆိုရင်ပြောဝင်လေရနော်အဲ့ဒီလူဟာလည်းပဲကိုယ့်ရဲ့စကားကိုနားထောင်မယ်လို့ထင်ရတယ်ဆိုရင်ဒီလိုလေးကလည်းပြောသေးတာဟုတ်လားကိုပြောတာကလန်ကဆန်းနာမမထာနားမထောင်လို့ဆိုရင်လည်းမပြောနဲ့ပေါ့ ဟုတ်လားကွက်ပါတော့သူ့ကိုတနာကျင်တာလို့သူ့ရဲ့အကျိုးစီးပွားကိုဖြစ်ထွန်းဖြစ်ထွန်းစေခြင်းလို့နော်ပြောတော့မယ်ဆိုရင်သူကလည်းပဲကိုယ့်ရဲ့စကားကိုနားထောင်မယ်လို့ယုံကြည်ရတယ်ဆိုလို့ရှိရင်တဲ့တေယောအနန္တမိတ္တာဝါအမိစ္ဆာဝါညာတိဝါတာလောဟိတာဝါမိတ္တာဝါမိတ်ဆွေနော်အမိစ္ဆာဝါငယ်တွေကစခင်ခဲ့ရတဲ့ချစ်ကြောင်းဝင်ခဲ့ရတဲ့တငယ်ချင်းတွေညာတိဝါဆွေမျိုးတွေဆွေမျိုးဆိုတာက ဟိုသွေးသားမတော်ဆက်တဲ့ရွှေမျိုးကိုဆိုလိုတာဒီညာဒီဝါဆိုတာဒီထဲမှာသူကကြောက်ဆိုရောက်ခမဘက်ကလို့တမက်ဘက်ကလို့ချွေမဘက်ကလို့အဲ့လိုဟာမျိုးညာဒီဝါလို့ပြောတာနောက်ဆုံးစကားလုံးလေးဟာတာလောဟိတံဒါကသွေးသားတော်ဆက်တဲ့သားချင်းတဝင်းခွဲနှဝင်းခွဲအရင်ဟုတ်လားအဲ့လိုမျိုးမိတ္တာဝါအမေဇာဝါညာတီဝါတာလောဟိတံမိတ်ဆွေတွေတငယ်ချင်းတွေရွှေမျိုးတွေသားချင်းတွေ အဲ့ဒီပုံကိုယ်တွေရဲ့ပုံမှာကိုကသူတို့အကျိုးစီးပွားတွေဖြစ်စေခြင်းလို့ခေါင်းစေခြင်းလို့ချမ်းသာစေခြင်းလို့တနာကျင်နာမှုရှိခဲ့မယ်ဆိုရင်သူတို့ကလည်းကိုယ့်ရဲ့စကားကိုနားထောင်မယ်လို့ယုံကြည်ရတယ်ဆိုလို့ရှိရင်တီတုဌာနေတုတမတပေတပ်ပါနိဝေတိတပ်ပါပဋိဌာပေတပ်ပါအရာဌာန၃မျိုးမှာသူတို့ရဲ့စိတ်ထဲမှာစောက်တည်မှုဖြစ်အောင်လုပ်လိုက်ပါသူတို့စိတ်ထဲမှာတက်ဝင်သွားအောင်လုပ်လိုက်ပါသူတို့ရဲ့စိတ်ထဲမှာတီးသွားအောင်လုပ်လိုက်ပါ ကြောက်ပုံနေနော်ရာဌာန၃မျိုးသူတို့စိတ်ထဲမှာစောက်တည်မိသွားအောင်သူတို့အဲ့ဒီထဲမှာထဲထဲဝင်ဝင်နားလေသွားအောင်တတ်ဝင်ယုံကြည်သွားအောင်သူတို့ရဲ့စိတ်ထဲမှာအဲ့ဒီအကြောင်းအရာတွေခိုင်မြဲပြီးတော့တီးသွားအောင်ပြောပေးလိုက်ပါတဲ့ဏိဒံစကားလေးကိုဘုန်းကစိတ်ဝင်စားတာနော်ကိုကလည်းသူတို့ကိုအကျိုးရှိသေးခြင်းလို့တနာကျင်နာမှုရှိမယ်ဆိုရင်သူတို့ကလည်းကိုယ်စကားကိုနားထောင်မယ်လို့ယုံကြည်ရတယ်ဆိုရင် မိတ်ဆွေတွေတငယ်ချင်းတွေဆွေမျိုးတွေသားချင်းတွေကိုအရာဌာန၃မျိုးသူတို့ရဲ့စိတ်ထဲမှာစောင့်တည်မှုဖြစ်သွားအောင်တတ်ဝင်ယုံကြည်သွားအောင်တည်တံ့ခိုင်မြဲသွားအောင်ပြောပေးလိုက်ပါလုပ်ပေးလိုက်ပါလေအဲ့ဒီအရာဌာန၃မျိုးကဘာလို့ဆိုတော့မြတ်စွာဘုရားရဲ့အကြောင်းသူတော်ကောင်းတရားရဲ့အကြောင်းအရိယာတန်ဃာတော်တို့ရဲ့အကြောင်းဖရာတရားတန်ဃာယရဏမြတ်သုံးပါးနဲ့ပတ်သက်ပြီးတော့ဖရာဆိုတာဘယ်လို့ မြတ်စွာဘုရားရဲ့အည်အသွေးတွေကဘလို့ရှိတာနော်သူတော်ကောင်းတရားဆိုတာဘလို့သူတော်ကောင်းတရားရဲ့စွန့်ရည်တတ္တိတွေကဘလို့ရှိတာအရိယာတန်ခါဆိုတာဘလို့တန်ခါတော်ရှင်မြတ်တို့ရဲ့ဂုဏ်ကျေးဇူးတွေကဘလို့ရှိတာလို့ဘုရားတရားတန်ခါယရဏမြတ်သုံးပါးနဲ့ပတ်သက်ပြီးတော့သူတို့ရဲ့စိတ်ထဲမှာနားလည်သွားအောင်တိတိပြီးတော့မြင်ပြီးတော့စောင့်တည်သွားအောင်နောက်ဆုံးတည်တတ်ခိုင်မြဲသွားအောင်ဒီအကြောင်းအရာတွေကိုမမေ့အောင်စွဲသွားအောင်မြဲသွားအောင်ကြောက်ပြလိုက်ပါ စေတနာမြတ်သုံးပါးနဲ့ပတ်သက်ပြီးဆိုဒါပထမဦးဆုံးမြတ်စွာဘုရားတိုက်တွန်းတာပေါ့နော်။ဘာဖြစ်လို့မြတ်စွာဘုရားကဘုရားတရားတန်ခါစေတနာမြတ်သုံးပါးနဲ့ပတ်သက်ပြီးတော့သူတို့စိတ်ထဲမှာတည်တဲ့ခိုင်မြဲပြီးတော့နားလည်မှုရှိသွားအောင်ပြောခိုင်းတာတော့တကယ်လို့လားအဲ့ဒီပုဂ္ဂိုလ်ကစေတနာမြတ်သုံးပါးရဲ့ဂုဏ်ကျေးဇူးကိုသိပြီးတော့စိတ်ထဲကအော်ဘဝမှာဖြင့်ဒါဟာတန်ဖိုးရှိဆုံးပဲလို့နားလည်ပြီးတော့ဆင်းရဲဒုက္ခကလွတ်ဖို့အတွက်ဆိုရင်ဒီယတနာမြတ်သုံးပါးကလွယ်လို့တခြားအားကိုးရမရှိဘူးဆိုတဲ့မှန်ကန်တဲ့အသိနဲ့ ဗုဒ္ဓတရဏကိစ္ဆာမိဓမ္မတရဏကိစ္ဆာမိသံဃာတရဏကိစ္ဆာမိယရဏမြတ်သုံးပါးရဲ့ပုံမှာအာကိုတဲ့အာကိုထိုက်တဲ့အရာလို့နားလည်ပြီးတော့အာကိုလိုက်မယ်ဆိုလို့ရှိရင်အဲ့ဒီပုံကိုသေတဲ့အခါမှာတဲ့ဖောက်ပြန်ပြောင်းလဲเสียရအကြောင်းမရှိဘူးတဲ့သေတဲ့အခါဖောက်ပြန်ပြောင်းလဲတယ်ဆိုတာပေလေးပုံကြားလို့ပြောတာဘဝတန်တရားမှာအကြီးမားဆုံးသောဖောက်ပြန်ပြောင်းလဲမှုသည်အပေလေးပုံရောက်သွားတာပြောတာသူရပါလေဘုန်းတို့မသေးခင်မှာ ကိုယ်ရပြားယောဂါဆွဲကတ်လို့နှူးသွားတယ်ရွဲသွားတယ်ဟာယုံကြည်ရဖောက်ပြန်သွားငါမှတ်တော့မှတ်မိတော့ဘူးအကြီးကြီးဖောက်ပြန်သွားနော်တချို့ဆိုလို့ရှိရင်တကြပါတာဖြစ်ပြီးလေဖြက်အိပ်ရတဲ့လုံးလဲသွားငကိုတော့လည်းဘာမှမဆိုင်တော့ခန္ဓာကိုယ်ကြီးကဘာဖြစ်သွားဖောက်ပြန်သွားတာငကိုအနေထားတိုင်းမဟုတ်တော့ရွဲပြီးတော့တကယ်ကိုစုပ်ပြတ်တတ်ပြီးတော့အကြီးကြီးဒုက္ခရောက်တာအဲ့ဒါဘာဖြစ်သွားဖောက်ပြန်သွားတာအဲ့ဒါဒီဘဝဖောက်ပြန်တာပြောတယ်နော်လူတယောက်သေးပြီးတော့ခွေးဖြစ်သွားတယ်နွားဖြစ်သွားတယ်ဒါမှမဟုတ်ငရဲကြတယ် အဲ့ဒီဖောက်ပြန်မှုကစောစောတုန်းကလေးဖြတ်လို့နော်လူလိုရွဲလို့ဖောက်ပြန်တာနဲ့ဘာမှမဆိုင်ဘူးအဲ့ဒါထက်ပိုးပြီးတော့ကြီးမားတဲ့ဆိုးွားတဲ့ပြောရရင်လောကမှာဖြင့်အကြီးမားဆုံးဖောက်ပြန်ကြောင်းလဲမှုကြီးပဲလူရှင်စိတ်ကနေဘာဖြစ်သွားတာတော့ပရိစ္ဆန်ဖြစ်သွားလူရှင်စိတ်ကနေဆင်းရဲဒုက္ခကြီးကြီးဇက်တိုက်ခံစားနေရတယ်ငရဲသားဖြစ်သွားတယ်တတ်တဲ့ကြီးမားတဲ့ဖောက်ပြန်မှုဆိုတာမရှိဘူးအဲ့ဒါမြတ်စွာဘုရားက ယတနာမြတ်သူမရဲ့ဂုဏ်ကျေးဇူးကိုသိပြီးတော့အဲ့ဒီပုဂ္ဂိုလ်ကြီးညိုခဲ့မယ်ဆိုရင်ကိုယ်ကစိတ်ကပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒါလိုဆိုးွားတဲ့ဖောက်ပြန်ပြောင်းလဲမှုကြီးဖြစ်เสียအကြောင်းမရှိဘူးတဲ့ဥပမာတဲ့ပထဝီယာဘောတေဇောဝါရောဓာတ်ကြီးလေးပါးကမှတမျိုးတမျိုးပြောင်းရင်ပြောင်းသွားအောင်မယ်တဲ့ယတနာမြတ်သူမရဲ့ပုံမှာကြီးညိုစိတ်နဲ့ကိုယ်ကစိတ်ကပ်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒါလိုဆိုးွားတဲ့ဖောက်ပြန်မှုလို့ဆိုတာဖြစ်เสียအကြောင်းရှိကုန်မရှိဘူးတဲ့ဒါဘုန်းဘုန်းတို့အားရเสียအလွန်ကောင်းတဲ့အချက်ပဲဟုတ်လား ပေးတဲ့ဥမာနဲ့လွန်ကြိုက်တယ်နော်ပထဝီယာဘောတေဇောဝါရောဓာကြီးလေးပါးကမှပြောင်းရင်ပြောင်းသွားမှာဆိုလိုတာကမြေကြီးကမြေကြီးအလုံးမလုပ်ဖဲနဲ့မိအလုံးဝင်လုပ်ခြင်းလုပ်ဒါမဖြစ်နိုင်ဘူးမဖြစ်နိုင်တာကိုဥမာပေးတာမြတ်စွာဘုရားနော်ရေကမိအလုံးကိုလုပ်ခြင်းလုပ်လိုက်အောင်လေမဖြစ်နိုင်ဘူးရေကရေအလုံးကိုပဲလုပ်မယ်မိကမိအလုံးကိုပဲလုပ်မယ်ဟုတ်လားပထဝီကပထဝီအလုံးကိုပဲလုပ်မယ်သူတို့ကဘယ်တော့မှသူတို့ရဲ့လမ်းစဉ်သူတို့ရဲ့တဘာဝကိုမစွန့်ဘူးတဘာဝဓာရီတီတီဓာတု ဓာတ်တဘာဝဆိုတာသူတို့ကဒီတိုင်းပဲသူတို့လုပ်သူတို့လုပ်တယ်သူတို့ရဲ့တဘာဝကိုသူတို့ဆောင်ရွက်နေကြတယ်တခြားလုပ်ငန်းကိုသူတို့မလုပ်ဘူးဒါမြတ်စွာဘုရားအဲ့ဒီဓာတ်ကြီးလေးပါးကမှတမျိုးတမျိုးပေါက်ပြန်ရင်ပေါက်ပြန်သွားအောင်မယ်တဲ့ယတနာမြတ်သုံးပါးကိုကြည်ညိုတဲ့ပုဂ္ဂိုလ်တယောက်ခုနကပြောခဲ့သလိုမျိုးစိုးရတဲ့ပေါက်ပြန်ကြောင်းတဲ့မူကြီးပေါက်ပြန်ကြအကြောင်းမရှိဘူးတဲ့ကိုင်ဘလောက်အားရတယ်ကောင်းဒါကြောင့်မို့လို့ကိုချစ်တဲ့ခင်တဲ့လူတွေကိုအကျိုးရှိစေခြင်းနဲ့ဆိုလို့ရှိရင်ရွှေတွေမျိုးတွေမိတ်ဆွေတွေတငယ်ချင်းတွေအောင်းတင်းတွေရဲ့အပေါ်မှာ နံပါတ်1အခြေခံကြကြဘုန်းတို့ဘာလို့ပြရမလို့ယရနာသုံးပါးရဲ့အကြောင်းကိုပြုပြရမယ်။ဒါဒီကနေ့တရားအောင်စဉ်လေးတက်ခြင်းတော့ယရနာရဲ့တတိရဲ့သစ္စာရဲ့လို့ဒီလိုတက်။ဟာဟိုယရနာရဲ့အကြောင်းကိုအရင်စပြောတယ်နော်။ဒုတိယတိုက်တွန်းမှာတတိနဲ့နေဖို့တတိယတိုက်တွန်းမှာမြတ်စွာဘုရားဖြစ်စီခြင်းတာကသစ္စာလေးပါးသိဖို့တကယ်ကိုဒေသနာတော်တွေထဲမှာဖြင့်ခေါင်းကြတဲ့အဓိကကြတဲ့အကြောင်းအရာတွေပဲ။ဟုတ်လား ဒါကြောင့်အခြေခံအဖြစ်ဘုန်းဘုန်းတို့တွေကဘာကိုနားလည်ရမှာလဲလို့မြင်ယတနာမြတ်သုံးပါးအကြောင်းနားလည်အဲ့ဒီမှာမြတ်စွာဘုရား ETP သောဘဂဝါမြတ်စွာဘုရားရဲ့အည်အသွေးဆိုတာဘယ်လိုတွေရှိတယ်ဆိုဟောတယ်သူတော်ကောင်းတရားမလေးပါးဖူလေးပါးနိဗ္ဗာန်ပရိယတ္တိဆိုတဲ့တရားတော်မြတ်ရဲ့အည်အသွေးဂုဏ်ကျေးဇူးဟာဘယ်လိုရှိတယ်လို့ဟောတယ်သီလသမารိပညာနဲ့ပြည့်စုံရတဲ့သမုဒိတ္တံမှာသစ္စာလေးပါးကိုထူးထွင်းပြီးတော့သိမြင်ပြီးဖြစ်ကြတဲ့အရိယတ္တံမှာ အဲ့ဒီတန်ဃာတော်တို့ရဲ့ဂုံကျေးဇူးဟာဘလို့ရှိတယ်ဆိုတာမြတ်စွာဘုရားအသေးစိတ်အကုန်လုံးရှင်းပြယရဏမှတ်ရမယ်နော်ယရဏဆိုတာဘာလဲဆိုရင်စိတ်ဒီကတမဟေကင်္စာတုလန်ဒုံလပတတနာနောမတတပိဘောကယရဏတေနဥစ္စတိရွှေတို့ငွေတို့တချို့ယရဏပြောရတာရှိတယ်ကြောက်ကလေးတွေနီနီလေးတွေစင်းစင်းလေးတွေယရဏဟုတ်လားဒါလည်းလောကအရာဟုတ်ပါတယ်ယရဏဆိုတာဘာလဲမျက်နှိုးလိုက်တဲ့သဘောရှိတယ်နော်စိတ်ဒီကတမဟေကင်္စာဘုဒ္ဓံတဲ့သဘောလည်းရှိတယ် ပတုလံနော်ရှင်လိုက်လို့ရှိရင်တုလို့မရအောင်ထက်တန်းကိုရောက်နေတယ်ဒုံလဘဒတနာတွေးဖို့မြင်ဖို့အလွန်ခက်တယ်ယရနာရဲ့အဓိပ္ပာယ်လေးတွေကိုစားတဲ့အဲ့လိုဖွင့်တယ်အနောမတတ္တပရိဘောကဘုံကံရှိတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေသာလဲသုံးဆောင်ခံစားနိုင်တဲ့သဘောယတနာမှာအဓိပ္ပာယ်၅မျိုးရှိဟုတ်လားစိတ်တိကတံလေးစားတိုက်တယ်မျက်နှိုးတိုက်တယ်မဟကံမဟကံစတန်ဖိုးကြီးတယ် အတုလံအတုမရှိဘူးဒုံလဘတတနာမြင်ဖို့ခက်တယ်နောမတတ္တပိဘောကနော်မြင့်မြတ်တဲ့လူတွေသာလျှင်သုံးဆောင်တိုက်တယ်ဒါလောကီမှာလည်းပဲဒီတိုင်းပဲဟုတ်တယ်ဗရမ ्या ကြောက်လေးတွေလူတိုင်းတဏ္ဍာမှာရှိသလားရှိဘူးနော်ဒီ၅မျိုးနဲ့စစ်ကြည့်လိုက်တကယ်တမ်းဒီ၅မျိုးနဲ့စစ်ကြည့်လို့ကွဋ္ဌိအံကြဝင်နေတာကဘုရားတရားတန်ခါယတနာမြတ်သုံးပါးတည်တာလေဒီ၅ပါးနဲ့ကွဋ္ဌိဝင်နေတာဒါကိုတပြေကဆိုကြီးကလူလေးရေးပြတယ်လေးစားမြတ်တို့အဖို့ထိုက်တန်တုမေဟန်နဲ့ မြေယံခဲလက်သူမြတ်တို့သာသုံးဆောင်ရာယရဏအနှစ်ငါလို့လို့လေးကြီးနော်စိတ်ထဲမှာအလွန်မှမြင်လို့တိုက်တွေအဖိုးလည်းအလွန်တန်တယ်နော်အတုမရှိမြင့်မြတ်တဲ့သဘောလည်းရှိတယ်မြင်ဖို့တွေ့ဖို့လည်းအလွန်ခက်တယ်ယရဏမြတ်သုံးပါဟုတ်လားပြီးတော့ပါလို့ဘုံကံရှိတဲ့လူတွေဒီလားလဲတွေ့နိုင်တယ်သိနိုင်တယ်သုံးဆောင်နိုင်တယ်ခံစားနိုင်တယ်ဒါပြောတာဟုတ်လားဒါကြောင့်မြတ်စွာဘုရားရဲ့အကြောင်းအများကြီးသိအောင်လုပ်ရမယ်နော်အ ਨੇ ဆုံးတော့ နမောတတလေးကိုသဘောပေါက်ရင်တော်တော်သိရပြောရမှာပဲနမောတတဘဂဝါတော်အရဟတောသမ္မာသမ္ဗုဒ္ဓတ္တဂုဏ်တော်ဘယ်နှမျိုးပါနေတော့သုံးမျိုးပါနေနော်အရဟံအရဟတောရသော်ဖဲစိတ်ထဲမှာအပူတက်အလောင်တက်အညစ်တက်အနွမ်းတက်အကုန်လုံးကင်းရှင်းတန့်ရှင်းပြီးတော့ဖြူစင်အေးချမ်းတယ်။ညနိုင်လို့ရှိဖို့အရဟံကိလေသာအပူဝေးသဖြင့်ကိလေသာအပူကင်းသဖြင့်ငြိမ်းအေးသောစိတ်နှလုံးရှိတော်မူသောရသော်ဖဲ။သမန္တဗုဒ္ဓဆိုတာပါ အားလုံးကိုသိတာအကျွင်းကြံမရှိအမှန်တိုင်းသိတာဘဂဝါဆိုတာပါတော့ပြုကျင့်ခဲ့တဲ့ပါရမီတော်အနန္တတော်ကြောင့်လောကီလောကုတ္တရာနော်ကောင်းမြတ်တဲ့ဂုံဖြားဖြားတွေအလုံးဝပြည့်ပြည့်စုံနေတာကိုဘဂဝါလို့ပြောတာဟုတ်လားအဲ့ဒါလိုမြတ်စွာဘုရားရဲ့ဂုံကျေးဇူးဟောတော်အောင်တရားရဲ့ဂုံကျေးဇူးအများကြီးဒါတွေကိုဘုန်းတို့အကျေပြောရင်နောက်ထပ်ပြောချင်တာလေးတွေပြောဖို့အချိန်ရမှာမဟုတ်လို့နော်ညာတိုင်းရှိခိုးနေကြတာအဲ့ဒီအိဗယ်လေးတွေကိုသိသိချင်းလို့ဟုတ်လား ဂုဏ်တော်၉ပါးရဲ့အတိပ္ပယ်ကိုနောကြည်နေအောင်သိရတယ်တရားကုံတော်6ပါးရဲ့အတိပ္ပယ်အကုန်လုံးသိရတယ်။ဩသူတော်ကောင်းတရားဆိုတာမြတ်စွာဘုရားကောင်းကောင်းဟောခဲ့တာမှန်မှန်ကန်ကန်ဟောခဲ့တာဟုတ်လားကျင့်ရင်ကိုယ်တိုင်သိနိုင်တာတဏှိတိကချိန်ကာလမချဘဲနဲ့အကျိုးပေးတာအာကာလိကဟုတ်လားအေဟိပတိကလာပါရှုသမ်းမှာကြည်သမ်းမှာလို့တိုက်သွင်းခြင်းကထိုက်တန်တဲ့တရားဥပ္ပနိယကကျတော့ပိုးတောင်းကြိုက်သေးတယ်ဘုံကဥပ္ပနိယကမှာ မိမိစိတ်တွင်တစ်ကြိမ်တည်းကလေးခွင်အပေဝိမိကိုယ်သည်ဖြင့်ကိုယ်ဝယ်ဝန်တော်စာဥရှာမှုမိလောင်တော်ညာမငြိအားပဲတရားမျက်ရှင်စိတ်ထဲထင်အောင်ကျင့်ဆောင်ခြင်းကထိုက်တန်သောတရားတော်မြတ်ပါလေပါမလေးပါအနည်းဆုံးသောတာပတိမဉ္ဇဉ်တစ်ကြိမ်လောက်ပဲတိလိုက်မယ်ဆိုရင်တောင်မိမိစိတ်တွင်တစ်ကြိမ်တည်းကလေးခွင်အပေဝိမိကိုယ်သည်ဖြင့်ဟောတန်တဲ့တစ်ခုလုံးကဝိဒုက္ခတွေကြီးပဲဒါပေမဲ့အဲ့ဒီဝိဒုက္ခတွေထဲမှာ အပေလေးပုံဒီဟုသောဝက်ကအကြီးဆုံးဝက်အဆိုးဆုံးဝက်ပဲလေးကွန်အပေဝက်မီးကွယ်တဲ့ဖြင့်သူကတကယ်မီးပဲဟုတ်လားဝက်မီးကွယ်တဲ့ဖြင့်ကိုဝယ်ဝက်နောင်စာအုပ်ရှာကိုမီးလောင်တော့ရမငိမ့်အားဘူးကောင်းလောင်နေတဲ့မီးမငိမ့်အားဘူးအဲ့ဒီတရားကိုသူထက်ပိုးပြီးတော့အရေးကြီးလုပ်တဲ့နယ်လို့ပြောတာတန်ဖိုးရှိတော့လို့အဲ့ဒါဥပ္ပနိကရဲ့အဓိပ္ပာယ်နော်ပြီးတော့ဗာပြောတော့ပစ္စတဝိရိတဘောဝိညုဟိပညာရှိတဲ့လူမှသိနိုင်လားတရားဆိုတာတရားသိဖို့လောဆန်ရှိဖို့မလိုဘူး တရားတည်ဖို့အတွက်ပေါင်းသင်ကောင်းဖို့မလိုဘူးဒီပညာကဘာမှမတောင်းဆိုဘူးဒါပေမဲ့တရားရဲ့အရာတာကိုခံစားခြင်းတယ်ဆိုရင်တော့ဘာရှိတာဘလို့လုံးတော့အခြေခံအတိအလိမ္မာဉာဏ်ပညာရှိရတယ်ဒီသဘောလေးကိုဘုန်းတို့နားလည်ဟုတ်လားလေးလေးကိုဟိုဘက်ကိုတာပို့အဲ့တော့ဒါကဘုန်းဘုန်းတို့ယတနာမြတ်သုံးပါးနဲ့ပတ်သက်ပြီးတော့ မြတ်စွာဘုရားဘလောက်သိစေခြင်းတလဲဆိုတာဒီပုံပေါ်ပြောပြတယ်အဲ့လိုပဲရိယတန်ဃာတော်တို့ရဲ့ဂုဏ်ကျေးဇူးဘုန်းတို့သိအောင်လုပ်ရဟုတ်လားဒါကြောင့်ရွှေတွေမျိုးတွေချစ်ပြန်ဝင်တဲ့ပုံကိုယ်တွေကိုတကယ်အကျိုးရှိစေခြင်းတယ်သူတို့ကလည်းကိုယ့်ရဲ့စကားကိုနားထောင်မိလို့ယုံကြည်ရတယ်ဆိုရင်နံပါတ်1အဘုန်းတို့ကြိုးပမ်းအထောက်ပေးရမယ့်အရာဟာပါလေယတနာမြတ်သုံးပါးနဲ့ပတ်သက်ပြီးတော့အများကြီးသိအောင်မြင်အောင်နားလည်အောင်လုပ်ပေးရမယ် အဲ့လိုနားလည်အောင်လုပ်ပေးလို့သူတို့နားလည်သွားလို့မြင်ယရနာမြတ်သုံးပါးပုံမှာဉာဏ်နဲ့တက်ဝင်ပြီးတော့ကြည်ညိုတဲ့စိတ်ယုံကြည်တဲ့စိတ်ဖြစ်သွားမယ်ဆိုရင်တကြီးလေးပါးကမှဖောက်ပြန်ခြင်းဖောက်ပြန်အောင်မယ်ဒီပုဂ္ဂိုလ်စိုးရတဲ့ဖောက်ပြန်မှုဖြစ်เสียကြောင်းမရှိဘူးစိုးရတဲ့ဖောက်ပြန်မှုဆိုတာမပြောတာတော့အပေလေးပုံရောက်သွားပြောတာဟုတ်လားဒါကြောင့်ယတနာမြတ်သုံးပါးနဲ့ဘုန်းတို့တို့ကအမြဲတမ်းနော်ယင်းဒီကျွမ်းဝင်ထိဆက်ပြီးယတနာမြတ်သုံးပါးရဲ့အရေးမှာအမြဲတမ်းခိုးဝင်နေနိုင်မှုလိုအပ်တယ်ပေါ့နော်ယတနာ ပြီးရင်ပြောမလို့တတိတရားတပုတ်ကူးတော့နော်အဲ့ဒီတုတ်တန်ရဲ့ခေါင်းစဉ်ကြတော့မိတ္တတုတ်တန်လို့ဒီလိုလေးတက်တယ်မိတ္တဆိုတာမိတ်ဆွေအဲ့ဒီမှာလည်းပဲမြတ်စွာဘုရားနော်ကိုကတနာကျင်တာလို့သူတို့ရဲ့အကျိုးစီးပွားကိုအလိုရှိတယ်သူကလည်းကိုယ်စကားကိုနားထောင်ပြီးလို့ယုံကြည်ရတယ်ဆိုရင်မိတ္တဝအမိစ္ဆာဝညာတိဝတာလောဟိတဝတေဝဘိက္ခုစတုံနံနော်တတိပဋ္ဌာနဘာဝနာယဒီကြတော့ယဟန်တွေကိုခေါ်တာရှင်အနန္ဒာကိုခေါ်တာမဟုတ်ယဟန်တို့တဲ့ နော်ကိုယ့်ရဲ့ဆွေတွေမျိုးတွေမိတ်ဆွေတွေချစ်ကြဝင်ရတဲ့ပုံကိုယ်တွေကိုအကျိုးရှိသေးခြင်းနဲ့သူတို့ကလည်းကိုယ်စကားနားထောင်မယ်လို့ယုံကြည်ရတယ်ဆိုလို့ရှိရင်ဘာလုပ်ပေးရမလဲတော့စတုဏံတတိပဋ္ဌာဏဘာဝနာယတတိပဋ္ဌာန်တရား၄ပါးကိုပွားများခြင်းကတမာတပေတတ်ပါစောက်တည်စေတဲ့နဲ့နိဝေတေတတ်ပါနော်သူတို့ရဲ့စိတ်ထဲမှာတက်ဝင်ယုံကြည်ပြီးတော့နော်ဒီထဲမှာနော်တကယ်ကိုနားလည်မှုအကြည့်နဲ့ယုံကြည်မှုအပြည့်နဲ့ဒါရဲ့အပေါ်မှာစိတ်ဝင်စားမှုအပြည့်ဖြစ်သွားအောင် လုပ်ပေးတဲ့နဲ့ နောက်ဆုံးပဋိဌာပေတတ်ပါသူတို့စိတ်ထဲမှာဒါကိုတီးသောမြဲသောခိုင်းသောဒီအမြင်တွေကိုလုံးဝကိုဆွဲမြဲသောအောင်လုပ်ပေးတဲ့နယ်လို့ပြောတာတမတပေတတ်ပါနိဝေတေတတ်ပါပဋိဌာပေတတ်ပါစကလုံးလေးတုံလို့ဟုတ်လားဘာလို့ဖို့လဲဆိုတတိပဋ္ဌာန်တရား၄ပါးကိုဝါများမိသွားဖို့အတွက်သူတို့ကိုဘုံဘုံတို့ကဘာလုပ်ပေးရမလို့အကျိုးဆောင်ရွက်ပေးရမယ်နော်တတိပဋ္ဌာန်တရားဆိုတာဘလို့ပွားရလေသင်ပေးရမယ်တတိပဋ္ဌာန်တရားကိုပွားများခြင်းစိတ်ထက်သန်သွားတတိပဋ္ဌာန်တရားကိုပွားများရင် ဘလို့ကျိုးကျေးဇူးတွေဖြစ်ထွန်းလာမယ်ဆိုတာကိုပြောပေးရတယ်။နီလန်ကိုပြောပေးုံနဲ့လည်းပြည့်စုံနေဘူးနော်။သတိပဋ္ဌာန်တရားရဲ့အတိအပယ်ကိုနားလည်အောင်ရှင်းပြ။နော်သတိပဋ္ဌာန်တရားကိုအသေးစိတ်သဘောပေါက်အောင်ပြောပြ။ဟုတ်လားပြီးရင်ဒီသတိပဋ္ဌာန်တရားကိုပွားများလို့ရှိရင်အကျိုးကျေးဇူးတွေဘလို့ဖြစ်ထွန်းမယ်ဆိုတာကိုလည်းပြောပြရမယ်တဲ့။ဒါကိုချစ်တဲ့ခင်တဲ့ပုံကိုယ်တွေအတွက်ဆွေတွေမျိုးတွေအတွက်ဘုန်းတို့လုတ်ပေးတဲ့နဲ့တာဝန်တစ်ခုလို့ပြောမှဆိုရင်လည်းမမှားဘူးနော်။ဟောဆိုအကျိုးများအကျိုးများလို့မြတ်စွာဘုရားခိုင်းတာ။ဟုတ်လား တတိပဋ္ဌာန်တရားဆိုတာဘာတော့အဓိကကတော့တတိတွေကိုခိုင်မြဲတော့လုပ်တာတတိပိတတိတတိပိတတိဖြစ်အောင်လုပ်တာကိုတတိပဋ္ဌာန်လို့ပြောတာတတိဆိုတာကဘာလဲအောက်မေ့အမှတ်ရဒါလေးကိုကြည်နေတာဒါလေးကိုပုံဖော်ပြီးတော့ဒီဥစ္စာလေးဖြစ်သွားတယ်ဒီဟာလေးကိုအာယုံဆိုင်နေတာဒါလေးကိုကြည်နေတာအဲ့ဒါတတိရဲ့သဘောဆိုတာအဲ့ဒါပဲအဲ့တော့တတိကဘယ်မှာထားရမှာတော့ဘုန်းတော်ခဏခဏပြောပါတယ်တတိကမိစ္ဆာတတိရှိတယ်တမ္မာတတိရှိတယ် အကုသိုလ်ဖြစ်စရာအကြောင်းတရားတွေမှားယွင်းတာတွေကိုအောက်မေ့အမှတ်ရပြီးတော့နေဒါမျိုးကိုမိစ္ဆာတတိလို့ခေါ်တယ်။အခုပွားများမဲ့တတိကဘယ်လိုတတိလဲ။တမ္မာတတိမှန်ကန်တဲ့တတိမှန်ကန်တဲ့တတိဆိုတာအမှန်သိနေတဲ့တတိဘာရဲ့ပုံမှာအမှန်သိနေတဲ့တတိလဲဆိုရင်တိတယ်ပြောရင်ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေရဲ့ပုံမှာအမှန်သိနေတဲ့တတိအဲ့ဒါကိုမြတ်စွာဘုရားပို့ပြီးတော့ရှင်းရှင်းလင်းလင်းနားလည်အောင်၄ပိုင်းခွဲပြတယ်။နော်ရုပ်ကာယရဲ့ပုံမှာတတိထားပါ။နော်ခံစားချက်တွေရဲ့ပုံမှာတတိထားပါ။ စိတ်အသွေးတွေရဲ့ပုံမှာသတိထားပါနောက်ဆုံးကြောင်းကျိုးဆက်ဖြစ်စဉ်ဓမ္မတဘာဝကလေးတွေမြင်မှုကြားမှုနှမ်းရှင်မှုစားသောက်မှုတွေးထိမှုတွေးကြံမှုအစရှိတဲ့တဘာဝတရားအသေးစိတ်ကလေးတွေရဲ့ပုံမှာသတိထားပါဆိုပြီးတော့ကာယဝေဒနာစိတ်ဓမ္မဆိုပြီးတော့နော်သတိထားရမယ့်အရာဌာနဘယ်နှမျိုးပြောတော့၄မျိုးပြောတယ်အဲ့ဒါကြောင့်သတိပဋ္ဌာန်၄ပါးလို့ဖြစ်သွားတာအမှားတတိယတစ်လုံးနဲ့နော်ဒီတတိကိုပဲဘယ်နာထားသလဲဆိုတာပုံမှာဝူတီးပြီးတော့၄မျိုးပြောတာ ဘုရားရဲ့ဂုံကျေးဇူးပေါ်မှာသတိထားရင်ဗုဒ္ဓနုသတိလို့ခေါ်တာနော် တရားရဲ့ဂုံကျေးဇူးပေါ်မှာသတိလေးထားလိုက်မယ်ဆိုရင်ဓမ္မနုသတိတန်ခါရဲ့ပေါ်မှာဂုံကျေးဇူးရဲ့ပေါ်မှာသတိထားရင်တန်ခါနုသတိကိုချင်းသီလရဲ့ပေါ်မှာသတိထားရင်သီလနုသတိဒါလည်းမြင့်မြတ်မှုတွေပဲကိုလူကတန်းကပေးခဲ့တာလေးတွေကိုယ့်ရဲ့ဆွန့်လွတ်နိုင်မှုပေါ်မှာသတိလေးထားရင်စာကနုသတိဘာဝနာကိုဖြစ်သွားတာဟုတ်လားနတ်ပြည်မှာနတ်တီမြမာတွေဖြစ်နေကြတာတွေကသူတော်ကောင်းတရားတွေရှိလို့ ကောင်းမြတ်တဲ့ဓာတ်တတိတွေကြောင့်ကောင်းတဲ့ဘဝကိုရောက်သွားတာသူတို့မှသာလေကောင်းတဲ့ဓာတ်တတိရှိတာမို့ငါနဲ့နတ်ပြည်မြမပြည်ကိုပို့စေနိုင်တဲ့ရောက်စေတတ်တဲ့အစွမ်းတတိတွေငါမဲ့လည်းရှိတယ်လို့ကိုယ်မှရှိတဲ့ကောင်းမြတ်မှုတွေကိုစဉ်းစားဆင်ခြင်အဲ့ဒါပါခေါ်ဒေဝတာနုတ္တိအဲ့ဒါလည်းတတိခုဒီမှာတတိပဋ္ဌာန်တရား၄ပါးကျတော့အဲ့ဒီလိုတတိမျိုးမဟုတ်နော်ဘယ်ပုံမှာထားတဲ့တတိလဲဆိုတော့ကိုယ်ခန္ဓာပုံမှာထားတဲ့တတိဒါချုပ်ပြောလိုက်တာဟုတ်လားကိုယ်ခန္ဓာပုံမှာထားတာတတိပေါ့ အဲ့ဒါစအစရင်ဒါတော့မြတ်စွာဘုရားထားတတ်အောင်လို့လွယ်ကူရဖို့အရင်သင်သင်ပေးတာပညာရက်တစ်ခုဆိုတာခက်ရနဲ့စသင်လို့ယာယုထုံးတာမရှိဘူးလွယ်ကူရနဲ့စသင်ပေးတာနော်ရုပ်ကာယရေးပုံမှာဒီပူမှုအေးမှုမာမှုပြုံးမှုတောက်မှုတင်းမှုလှုပ်မှုရှားမှုဒါအလုံးမထင်ရှားတယ်အဲ့ဒါကိုထင်ရှားလို့မြတ်စွာဘုရားအဲ့ဒါကိုအရင်သိအောင်လုပ်လို့ပြောတာအဲ့တော့ငြိမ်ငြိမ်လေးထိုင်နေပြီဆိုလိုက်တာ ਨੇ ခန္ဓာကိုယ်ငါသတိထားတော့မယ်လို့ထိုင်မျက်စိမျက်နှာလေးချတော့ထိုင်လိုက်ပြီဆိုတာ ਨੇ ဘာအထင်ရှားဆုံးဖြစ်မလို့ အမြဲတမ်းလေးကြီးကဝင်လိုက်ထွက်လိုက်ဖြစ်နေတယ်အောင်းလိုက်ပိန်လိုက်နေလှုပ်နေတယ်อืมဒါထင်ရှားတာပဲလေအဲ့ဒါကိုအရင်သိခိုင်းတာနော်ဝင်လေလေးဝင်သွားတယ်အဲ့ဒီဝင်သွားတဲ့အနေထားလေးကိုပဲသိလို့ပြောတာထွက်လေလေးထွက်သွားတယ်ထွက်သွားတဲ့အနေထားကိုပဲသိလို့ပြောတာဘယ်နာသိဆိုတာတော့မှအဲ့မှာဓာတ်ရိုက်ကန့်သက်ချက်မြတ်စွာဘုရားပြောထားတယ်မှာမတွေ့ရဘူးဟုတ်လားဒါကိုထင်ရှားတဲ့နေရာသိတယ်နှာခေါင်းကနေဝင်သွားတယ်စုပ်ထဲရောက်သွားတယ်ဝမ်းပိုက်ကြီးပါဖောင်းသွားတယ် ဝင်လေကြောင့်ခန္ဓာမှာဖြစ်သွားတဲ့အပြောင်းအလဲတွေတွတိမှုတွေဟာမရေမတွက်နိုင်အောင်ဖြစ်သွားတယ်ဘာလို့ပဲတိတိအဲ့ဒါတရားပဲဟုတ်တယ်မဟုတ်လားနော်ထွက်လေလေထွက်သွားတယ်ခန္ဓာကိုယ်မှာအကြီးအကျယ်ပြောင်းလဲသွားတယ်ခံစားမှုတွေအကုန်လုံးပြောင်းသွားတာအနာပါနတစ်ခုတည်းကိုလောက်တာနဲ့မြတ်စွာဘုရားသတိပဋ္ဌာန်တရား၄ပါးပြည့်စုံမယ်လို့ဟောတဲ့ဒေသနာရှိတယ်နော် အာနာပါနာကိုပွားများရင်သတိပဋ္ဌာန်တရား၄ပါးပြည့်စုံမယ်သတိပဋ္ဌာန်ကိုတော့ပွားများမယ်ဆိုရင်ဘုဇင်9ပါးပြည့်စုံမယ်ဘုဇင်9ပါးကိုပွားများရင်ဝိဇာဝိမု ക്തി ပညာပုံညာကိုရမယ်လို့ဓာတ်ရိုက်မြတ်စွာဘုရားဟောတာဒီဝင်လေထွက်လေကိုကြည်ရင်းနေပဲဝင်လေထွက်လေကြောင့်ဖြစ်ပေါ်သွားတဲ့ထိမှုဆိုတဲ့ရုပ်တဘာဝတွေကိုသိနိုင်တယ်လို့ဒီဝင်လေထွက်လေကြောင့်ပဲဖြစ်ပေါ်သွားတဲ့ခံစားမှုတွေကိုလည်းသိနိုင်တာပဲဒါရဲ့ပုံမှာသိနေတဲ့အသိစိတ်တွေကိုလည်းသိနိုင်တာဓမ္မတဘာဝတွေသတိပဋ္ဌာန်တရား၄ပါးလုံးကိုဝင်လေထွက်လေကို တိတဲ့အလုပ်တစ်ခုတည်းနဲ့လည်းပဲကိုဘုန်းတို့ဆိုသမီးမဲ့လုပ်မယ်ဆိုရင်ဖြစ်နိုင်တာပဲဟုတ်လားအဲ့တော့ဒီနေရာမှာအဓိကပြောရင်တာဘာလို့ကိုခန္ဓာရဲ့ပုံမှာသတိထားခိုင်းတာအဲ့ဒါကိုအသေးစိတ်ခွဲပြောလို့၄မျိုးပေါ့တစ်လုံးနဲ့ပြောရင်ကိုအကြောင်းကိုသိကိုကိုဘာဖြစ်နေတယ်လဲလို့သိစိတ်နဲ့ကိုနဲ့ကပ်ဟုတ်လားကိုကိုဘာဖြစ်နေလဲလို့သိနေအဲအဲ့ဒါမှလောက်ခိုင်းတာပဲသတိထားခိုင်းတာအဲ့ဒါမြတ်စွာဘုရား တကယ်ကိုအကျိုးရှိသေးခြင်းလေကိုချစ်ရတဲ့ပုံကိုယ်တွေကိုတကယ်ကိုချမ်းသာသေးခြင်းလေဆိုရင်သူတို့ကလည်းကိုယ်စကားနားထောင်မယ်ဆိုရင်ဒါလေးကတော့မပါလို့မရဟုတ်လားတချို့ကနားထောင်တာမဟုတ်ဘူးဟုတ်လားနားမထောင်နေရင်နော်ကောင်းစေခြင်းလို့လောက်ခါမှာမကောင်းတာတွေကလည်းဖြစ်တတ်သေးတယ်နော်တရားဟောတာလည်းကြည်ဟောတာလားဟုတ်တယ်မဟုတ်လားကြီးရွယ်ချက်ကတော့ချမ်းသာသေးခြင်းလို့ကောင်းစေခြင်းလို့ပဲဒါပေမဲ့ဒီခါလေးရောက်တော့တာဆင်းရဲတာတွေအကုသိုလ်တွေတွေကိုလည်းရောက်သွားတတ်သေးတယ်အဲ့ဒါကိုယ့်ရဲ့မလိမ္မာမှုမပါနှံ့မှုညံ့ချင်းမှုကြောင့်အဲ့လိုဖြစ်သွားတာ ဟုတ်လားနော်တရားကတော့အကောင်းအောင်နော်အဲ့အဲ့လိုလေးမြတ်စွာဘုရားတတိပဋ္ဌာန်တရားကိုပြောပြီးတဲ့ဒါတရားအထုတ်ပုံလေးကိုအချင်းချုပ်လေးပြောပြတာအဲ့လိုပြောတဲ့အခါမှာဘုန်းတော်စုံအောင်တော့ပြောတတ်ရတယ်ဒါလည်းကိုယ်လည်းလေ့လာတတ်မှုတော့လည်းလိုမှာပေါ့နော်တတိပဋ္ဌာန်တရားကဘာခေါ်တယ်ဆိုတာကိုအဓိပ္ပာယ်ကိုပြောအထုတ်ပုံကိုပြောပြောပြီးရင်နောက်ထပ်ဘာပြောဖို့လိုဦးမယ်ထင်လဲဒါကိုလှုပ်လို့ရှင်ဘာရမှာဆိုတာပြောအောင်ပဲဒါမှလှုပ်ချင်ပါလေဟုတ်တယ်မဟုတ်လား သတိပဋ္ဌာန်တရားရဲ့ဂုံကျေးဇူးတွေကိုဘုန်းတော်အများကြီးကိုကိုယ်တိုင်လည်းပဲဟောစာရိပီဒီကိုလေ့လာတော့အပြင်လည်းပဲပြောတတ်ရမယ်ကိုယ်တိုင်လက်တွေ့ကျင့်ကြံကြိုးကုပ်ပြီးတော့အာထုတ်လို့စိတ်ထဲမှာဘလို့ပြောင်းလဲသွားတယ်နော်ဘလို့ခံစားရတယ်ဘလို့ကောင်းတဲ့ဘက်ကိုဘလို့ရောက်သွားတယ်ဆိုတာကိုလည်းကိုယ်တွေ့အတွေ့အကြုံလည်းအထိုက်အထိုက်လျောက်တော့ဘာလို့မလို့ရှိရတယ်အဲ့ဒါမှကိုယ့်ရဲ့ပြောဆိုမှုကဘာလဲယုံကြည်မှုတင်မကပဲနဲ့သိမြင်နားလည်မှုကဘာလို့တော့ပါသွားတာပေါ့နော် အများကြီးအဲ့ဒါနားထောင်ရတဲ့လူကဘယ်လိုပြောမလဲပို့ယုံကြည်မှုတိုးတာပေါ့နော်ဒီဆေးကိုသူကပဲစစပြောနေတယ်သူကတော့ယောဂတဏ္ဍနဲ့ဆေးလည်းမစားဘဲနဲ့ပြောနေတယ်ဆိုလို့ရှိရင်ဒါနားထောင်တဲ့လူကယုံကြည်မှုပြက်တာတကယ်တမ်းဆေးကတော့အကောင်းပဲဟုတ်တယ်မလားအဲ့တော့သတိပဋ္ဌာန်တရားရဲ့ဂုံကြီးစုကိုလည်းဘာလို့ဖို့လို့မလို့ပြောတတ်ဖို့လို့ပဲမြတ်စွာဘုရားသတိပဋ္ဌာန်တရားဘယ်လိုဟောလို့ဘေးကင်းရာနေမည်လို့ဟောရနော်သူနဲ့နေလို့ရှိရင်ဘေးကင်းသုံးမယ်အဲသူနဲ့မနေဘူးဆိုတာနဲ့ဘုန်းတော်ကအဲ့ဒါဒုက္ခနဲ့မြည်တဲ့ရောက်တာတန့်ရောက်တာ နေရနှစ်နေပဲရှိတယ်ဘေးကင်းရနေရဘေးဖြစ်ရနေဒါပဲကြားမှာစုံမရှိဘူးတော့ဟုတ်လားဒီဘေးကင်းရနေရင်နေဘေးကင်းရမနေရင်ဘေးဖြစ်ရရောက်တော့တာပဲနော်ဒါသတိပဋ္ဌာန်တရားကိုမြတ်စွာဘုရားဘေးကင်းရနေပြီသတိပဋ္ဌာန်နဲ့မနေလို့ရှိရင်ဘုန်းဘုန်းတို့စိတ်ကကမအာယုန်နဲ့ပဲနေကြတာနော်လူချင်းမှုမကျေနပ်မှုတရားတွေနဲ့ပဲနေကြတာအဲ့လိုနေတာနဲ့ဘုန်းတို့ရဲ့စိတ်ကဘေးသင့်ပြီးသားပဲဟုတ်လားဒါသတိပဋ္ဌာန်တုတ်ကြီးကိုမြတ်စွာဘုရားဟောတဲ့အခါမှာစိတ်ဝင်စားတဲ့အကောင်းတာ တတိပဒံဆိုတာဘာလို့ဘာအဓိပ္ပာယ်မှဖွင့်မပြသေးခင်တတိပဒံတရားဆိုတာဘလို့ပွားရတယ်လို့နီလန်းကိုဘာမှသင်ကြားမပြသေးခင်မှာဘာကိုရင်စဟောတယ်ထင်လဲအကျိုးကျေးဇူးကိုရင်စဟောတာဧကာယနောယံဘိက္ခုဝေမေကောတတ္တနဝိသုဒ္ဓိယသောကပိဋိဝနာတပိတ်ကမာယဒုက္ခဒေါမနတနာအထင်ကမာယညာယတအဓိကမာယနိဗ္ဗာန်တသစ္စီကရိယာယယရိတံဆက်တာတော့သတိပဋ္ဌာနာဆိုတဲ့အဲ့ဒီပါဠိပတ်ကြီးကိုရင်စဟောတာအတိပ္ပံမှာပြောတယ် ဟောဒီငါအခုဟောမဲ့တတိပဒံဆိုတဲ့လမ်းစဉ်ဟာတဲ့မက္ကဆိုတာလမ်းစဉ်နော်ဒီလမ်းစဉ်ကလေးဟာတတ္တနာဝိတုဒ္ဓိဟာကျင့်သုံးရတဲ့ပုဂ္ဂိုလ်တို့ရဲ့စိတ်ဓာတ်ကလေးဖြူစင်တန်ရှင်းအပြစ်ကင်းသွားဖို့အတွက်ဧကာယနောမကောတကြောင်ဒီသောလမ်းကြောင်းဖြစ်တယ်တဲ့တကြောင်ဒီသောလမ်းစဉ်ကိုယ့်ရဲ့စိတ်ဓာတ်ကလေးဖြူစင်တန်ရှင်းခြင်းနဲ့အပြစ်ကင်းခြင်းနဲ့စိတ်ကလေးကိုကြည်လင်အေးချမ်းချမ်းသာနေခြင်းလေဆိုလို့ရှိရင်ဒီတတိပဋ္ဌာန်နဲ့ကင်းပြီးတော့ဘယ်နည်းနဲ့မှမရနိုင်ဘူးဒါဟာတကြောင်ဒီသောလမ်း တကြောင်ဒီသောလမ်းဆိုတဲ့အဓိပ္ပာယ်လေးကလည်းအလွန်ကောင်းတယ်ဧကာယနာတကြောင်ဒီသောလမ်းတကြောင်ဒီသောလမ်းဆိုတာကလမ်းလည်းမှားစရာမရှိဘူးဆိုတဲ့အဓိပ္ပာယ်ကိုပြောဆိုပြီးသားဖြစ်တယ်လမ်းခွဲမရှိဘူးဆိုတဲ့အဓိပ္ပာယ်ကိုလည်းပြောဆိုပြီးသားဖြစ်တယ်ဒီပြင်လမ်းဖြင့်လည်းပဲဒီအကျိုးကျေးဇူးကိုမရနိုင်ဘူးလို့တားမြစ်ပြီးသားလည်းဖြစ်တယ်ဒီလမ်းနဲ့ရှောင်းမဆွင်စိုက်စိုက်မြိတ်မြိတ်ဒီအကျိုးကျေးဇူးတွေကိုရောက်ကိုရောက်သွားလိမ့်မယ်လို့ပြောဆိုရတယ်ရောက်တယ်တကြောင်ဒီသောလမ်းဆိုတဲ့စကားလုံးလေးကဟုတ်လားအဲ့ဒါကိုစိတ်ကလေးဖြူစင်ခြင်းနဲ့ဆိုရင် အဆင့်အတန်းမြင့်ရင်လည်းအည်တွေးရှိရင်လည်းဆိုရင်သတိပဋ္ဌာန်ဟာကျင့်သုံးရမယ်တဲ့အကြောင်းလေးတော့လမ်းမယ်အဲ့ဒါနဲ့ကျင့်ပြီးတော့စိတ်အည်တွေးမမြင့်နိုင်ဘူးလို့ပြောတာတတ္တန်နဲ့ဝိသုဒ္ဓိယဟုတ်လားပြီးတော့ဗာပြောလို့တောကပရိဒေဝနာတပိဋကမာယပျက်စီးမှုနဲ့ကြုံရင်ပုထုဇဉ်တွေရဲ့စိတ်ဘာဖြစ်မလို့စိုးရိမ်ပဲပိုးတိုးလိုက်မဖြစ်လာဘူးငိုပဲဟုတ်လားအဲ့ဒီစိုးရိမ်မှုငိုကြွေးမှုကိုဘုန်းတို့တွေကမျက်နှာလုံးလို့ကြိုင်လုံးလို့ခံစားနေကြတယ်မဟုတ်ဘူးမကြိုက်ဖဲနဲ့ကိုမနှစ်သက်ဖဲနဲ့ကို ဘလို့မှမလွန်ဆန်နိုင်လို့ကိုယ့်ရဲ့စိတ်အကြည်သွေးကြီးကညံလုံးလို့အဲ့ဒါကြီးတွေမလုပ်လို့ဖြစ်နေတာအဲ့ဒါမြတ်စွာဘုရားသောကပတိဒေဝနာတပိတ်ကမာယာဆိုရင်ကိုကြွေးခြင်းကိုနော်လွန်မြောက်သွားခြင်းနဲ့ကြော်လွှားသွားခြင်းနဲ့အဲ့ဒါတွေကိုမင်းတို့နေခဲ့တော့ပါမင်းတို့နဲ့ငါနဲ့ဘာမှဆိုင်တော့ဘူးလို့ထားခဲ့နိုင်ခြင်းတယ်ဆိုရင်ဒီသတိပဋ္ဌာန်တရား၄ပါးဒီရှောင်းလန်းရမယ်အကြောင်းလေးတော့လမ်းဧကာယနာဆိုတာအဲ့ဒါကိုလည်းညွှန်တယ်မစိုးရင်ခြင်းဘူးမငိုခြင်းဘူး မျက်ရည်တွေချောက်သွားခြင်းလေကွာစိတ်ထဲမှာတော့ဘာလေးဟိုမှာထိတ်နေတာလက်နေတာလေရှိခြင်းမို့ဆိုရင်အဲကိုယ့်ကိုအဲ့ဒါပဲပြင်ရတာပဲနော်တောကပတိဒေဝနာတမလိကမယပြီးတော့ပါတယ်တော့ဒေါမဒုက္ခဒေါမနတနာအဋ္ဌကမယနော်ဒုက္ခဒေါမနတကိုချုပ်ငိမ့်သွားခြင်းလေဆိုရင်ဧကယနောမေဘောဒါဟာတရားဒီတော့ကျင့်သုံးရမယ်လက်နော်ဒုက္ခဆိုတာကိုယ်ဆင်းရဲမှုဒေါမနတဆိုတာစိတ်ဆင်းရဲမှုဟုတ်လားဒါတွေချုပ်ငိမ့်သွားခြင်းနဲ့အကြည့်တိုင်ရက်ဆိုင်သွားခြင်းနဲ့ဆိုလို့ရှိရင် သတိပဋ္ဌာန်တရား၄ပါးကိုကျင့်သုံးတဲ့တရားသည်ဒီကိုရောက်ဖို့အတွက်ကြောင်းလေးတော်လမ်းမယ်လို့ပြောတာတတ္တနာဝိသုဒ္ဓိယတောကဝိဒေဝနာတသိက္ကမာယဒုက္ခဒေါမနတနာအဋ္ဌင်္ဂမာယအမျိုးရှိပါလိမ့်နော်ညာယတ္တအဓိကမာယနိဗ္ဗာန်တသစ္စိကရိယာယညာယတ္တအဓိကမာယထုခဲ့တဲ့ဉာဏ်ကိုတိကျပေါက်ရမယ်ဉာဏ်အစစ်စစ်မြင့်ပြီးတော့နောက်ဆုံးအမြင့်မြတ်ဆုံးလောကမှာဖြင့်နော်အမှန်တရားကိုထုပေါက်ပြီးတော့သိတဲ့အဆင့်ထိရောက်သွားတဲ့မဉဏ်ပုံညာပေါ့နော်အဲ့ဒီအဆင့်ထိကိုဉာဏ်တွေကအဆင့်တွေမြင့်သွားတယ် နော်ကိုကိုဘာဖြစ်နေလဲလို့သတိလေးသာထားနေဒါဟုတ်ပဲစိုက်လိုက်မတ်တက်လုံနေထူးထူးမထူးထူးလုံနေတခါလေထူးတာကိုသိတာမဟုတ်စေးစားလို့ယောဂတခါလေအထဲထဲမှာယောဂနဲ့စီးနေတိုက်နေတာတချို့ကလေကိုမသိနိုင်ဘူးနော်ကိုကိုကိုမသိနိုင်ဘူးတချို့ထဲထဲမှာအလုပ်လုပ်နေတာရှိဟုတ်လားအဲ့လိုပဲသတိပဋ္ဌာန်တရားပွားနေတာအထဲထဲကကိလေသာအဆိုင်ကိုဘလောက်ဖြိုဖျက်နေတယ်လဲဘလောက်သူတိုက်ခိုက်နေတယ်လဲဆိုတာဘုန်းတော်အတိအကျမသိနိုင်ဘူးအတကုတ္တာမှာတော့လုံတာလုံနေတယ်ဒီချိန်ကျရင်ထူလာလိမ့်မယ်နော် အဲ့ဒါမျိုးဆိုပါဗျာအတိညာရသွားလိမ့်မယ်လို့ပြောတယ်အတိညာဘလို့ရမလဲဖြစ်တိုင်းသာသိဒီခန္ဓာရဲ့သဘာဝဖြစ်တိုင်းသိနေလို့ရှင်ဩဘယ်ဖြစ်ချင်းမှတည်မြဲမနေပါလားပထမဦးဆုံးရှိမိမှာအဲ့ဒါပဲဟုတ်လားဘယ်ဖြစ်ချင်းမှတည်မြဲမနေပါလားဟုတ်လားပြီးရင်ပါအခုပဲဖြစ်ပြီးတော့အခုပဲမရှိတော့တဲ့အရာကိုငါဘယ်နာလေးကကျင့်တဲ့ဆရာရအောင်ရှာမှာလို့ကျင့်တဲ့မှုကဘယ်နာလေးမှရသွားတာလဲတကယ်ကောင်းတယ်ဆိုတာဘယ်အရာလဲ မကောင်းဘူးဆိုတာကိုသူ့သူသဘောပေါက်သွားမှာနော်ဒီလိုကြီးဖြစ်နေတာကိုလည်းကိုဘာပြောင်းလဲနိုင်လဲဘယ်သူပြောင်းလဲနိုင်လဲဘယ်သူမှလည်းပြောင်းလဲနိုင်ဘူးဒီဖြစ်စဉ်ကြီးကယုံနာမယင်လိစ္ဆာဒုက္ခပဲယုံနာမယင်ပြောင်းလဲသွားတာပဲဒါပဲကြိုက်ကြိုက်မကြိုက်ကြိုက်သူကတော့မင်းထားခဲ့ပဲဟုတ်လားဒီသဘောသွားလားအဲ့ဒါကြီးကိုပြောင်းလဲလို့မရဘူးကိုစိုးကိုပိုင်မရှိလိုက်တာသူလမ်းတင်သူသွားနေတာပါလားကိုနဲ့ဘာမှမဆိုင်ပါလားငါဟာမဟုတ်ပါလားဟင်အဲ့ဒီအထိရောက်သွားရင်တော့အရန်ကိုငြင်းအေးသွားမှာပဲဘုရားကတော့ဒါရဟောတယ်ဟောတာရှိရနော် ယံဘိကဝေနတုမကံတံမဇထတံဝပိနဟိတယဒုက္ခယဝိတန္တိဒါဟာမင်းတို့ဟာမဟုတ်ဘူးမင်းတို့ဟာမဟုတ်တာမင်းတို့ပယ်နိုင်မင်းတို့ချမ်းသာလိမ့်မယ်ကြီးပွားလိမ့်မယ်လို့ဟောတာမင်းတို့ဟာမဟုတ်ဘူးဆိုတာဘာကိုပြောရလဲဒီယုတ်တိန်တန်လေးကိုပြောတာကျွတ်တို့ကကျွတ်တို့ဟာလို့ထင်းနေတာနော်ကျွတ်တို့ဟာလို့ထင်းရုံနဲ့မကဘူးဒါကကကျွတ်တို့ဟာနဲ့မကဘူးဒါကကျွတ်တို့ကိုယ်တိုင်ဖြစ်တယ်လို့တောင်ထင်တာဟုတ်လားအဲ့ဒါပါတော့ငါပေါ့နော်ငါရင်ကိုမကဘူးတခါလေချွတ်အောင်လဲငါဟာအဲ့ဒီငါနဲ့ငါဟာဆိုတဲ့ထင်နေတဲ့အထင်တစ်ခုဟာပဲအဲ့ဒါ level ညှင့်နေတာပဲတကယ်က မြတ်စွာဘုရားရဲ့အဓိကသိသိခြင်းနဲ့အသိဉာဏ်အဲ့ဒါပဲဒါဟာငါမဟုတ်ဘူးဒါဟာငါဥစ္စာမဟုတ်ဘူးအဲ့ဒီကြတော့မှဒုက္ခတကယ်ငြိမ်းပါနော်အဲ့ဒီအဖြေမှကိုသိခြင်းဘာလို့လုပ်ရမလဲဒီသတိပဋ္ဌာန်ကိုလုပ်ရမှာဟုတ်လားအဲ့ဒီသတိပဋ္ဌာန်ကိုလုပ်လို့ရှိရင်အာယုံဆိုင်နေဒီခန္ဓာမှာဖြစ်နေတာရဲ့ပုံမှာအာယုံလေးသာဆိုင်နေအတိလေးသာကပ်ပြီးနေပါနော်သူရဲ့သဘာဝကိုဖြည်းဖြည်းနားလည်လာတယ်ဘာသဘာဝနားလည်လာလဲမမြဲတဲ့သဘာဝမကောင်းတဲ့သဘာဝအဆိုးမရတဲ့သဘာဝအိဋ္ဌာဒုက္ခ ဒါကိုသိရင်ဒါဝိပဿနာဉာဏ်ဟောဉာဏ်ညာယတအဓိကမယဆိုတာနော်ဒါရင်တော့မကဘူး तू ကမဉဏ်ပူဉဏ်ကိုရည်ရွယ်တာအဲ့ဒီဝိပဿနာဉာဏ်ရင့်ကျက်လို့ရှိရင်တစ္ဆာလေးပါးကိုထွင်းဖောက်ပြီးတော့သိတယ်နောက်တတိယပိုင်းမှာပြောမယ်တစ္ဆာဆိုတော့သိတဲ့အဆင့်ကို तू ကရောက်မှာဒါကိုပြောညာယတအဓိကမယဉာဏ်အဆင့်ဆင့်မြင့်သွားလိမ့်မယ်ပြီးရင်ပါတော့နိဗ္ဗာန်တတစ္ဆိကရိယာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်တန်တရားလုံးတစ်ခါမှမတွေ့ထိခဲ့ဘူးသောနားမလည်ခဲ့ဘူးသော နော်ငြိမ်းအေးမှုနိဗ္ဗာန်ချမ်းသာရဲ့အကြောင်းကိုသိနားလည်ပြီးတော့သူဟာမျက်မှောက်ပြုရလိမ့်မယ်လို့အဲ့လိုတောင်မြတ်စွာဘုရားအတီးလေးဟောတာဟုတ်လားဒါပါတော့တတိပဋ္ဌာန်တရားကိုပွားများရရှိမယ်ကျူးကျေးဇူးကိုချစ်တဲ့ခင်တဲ့လူတွေကိုယ့်ရဲ့ဆွေတွေမျိုးတွေဟုတ်လားတကယ်ကိုသူတို့ပုံမှာတနာကျင်တာလို့အကျိုးရှိနေခြင်းနဲ့သူတို့ကလည်းကိုယ်စကားနားထောင်မယ်လို့ယုံကြည်ရတယ်ဆိုရင်ဒုတိယဘုံတို့သူတို့ကိုနားလည်အောင်လုပ်ပေးရမယ်အကျိုးဆောင်ပေးတဲ့အရာပါလေဒီသတိပဋ္ဌာန်တရားလေးပါနဲ့ပြောပေးဖို့တဲ့ပတ်သက်ပြီးတော့ပြောပေးဖို့ ဟုတ်လားစတုဏတတိပဋ္ဌာန်ဘာဝနာယတတိပဋ္ဌာန်တရား၄ပါးပွားများခြင်းကတမတပေတ္တပါနိဝေတေတ္တပါပဋိဋ္ဌာပေတ္တပါဆောက်တည်စေအပ်တယ်သက်ဝင်စေအပ်တယ်တည်တတ်ခိုင်မြဲအောင်လုပ်ပေးတဲ့နေဒီလိုပြောတာနော်အဲတတိပဋ္ဌာန်တရားရဲ့ပွားများပုံနဲ့ကြိုကျေးဇူးအချုပ်ကလေးတွေပဲပုံပုံပြောနေတယ်နာကြီးကြည့်ပြီးတော့ဟုတ်လားပထမပြောရမှာကတော့ရှရဏမြတ်သုံးပါးရဲ့အကြောင်းရှရဏမြတ်သုံးပါးရဲ့အခုပါတော့တတိပဋ္ဌာန်တရား၄ပါး နောက်နောက်ထပ်တတိယသုတ်တန်လေးဒါကတစ်စက်တည်းဟောတာပေါ့နော်ဘုံကရှာဖွေပြီးတော့စုစည်းပေးတာလားဟုတ်လားမဆွေတွေမျိုးတွေနဲ့ပတ်သက်တဲ့တရားလေးဆိုတော့အဲ့ဒါလေးကခေါင်းနဲ့အရင်ရောက်တာဟုတ်လားယတနာမြတ်သုံးပါးရဲ့သတိပဋ္ဌာန်တရား၄ပါးရဲ့နောက်၄ခုမြောက်ကြတော့ပါပြီသစ္စာတရားဟုတ်ပြီတဲ့ဒါကြတော့မဟာဘဂတန်ယုတ်မှာတော့သစ္စာတန်ယုတ်ထဲမှာမှတ်တမ်းတင်ထားတယ်နော်တေယောဘိက္ခွေစတုဏ္ဏရိယာယအဘိတမေယာယတမတပေတ္တဗ္ဗနိဝေတိတ္တဗ္ဗပိဋ္ဌာပိတ္တဗ္ဗ ကိုယ်စကားကိုနားထောင်မလို့ယုံကြည်ရတယ်ကိုကလည်းသူ့ကိုအကျိုးရှိတယ်လို့တနာကျင်တာလို့ပြောကျင်တယ်ဆိုလို့ရှိရင်ဆွေတွေမျိုးတွေမိတ်ဆွေတွေပေါင်းတဲ့နေကိုမပြောရမှာလုံးနဲ့စတုဏအရိယတစ္ဆာနဲ့အဘိသမယယလေးပါသောအရိယတစ္ဆာတို့ကိုနော်ထွင်းဖောက်ပြီးတော့တည်ခြင်းအလုံးမှာတမာတပေတက်ပါစောက်တည်စေအပ်တယ်နိဝေတိတက်ပါသွင်းထားအပ်တယ်ပဋိဋ္ဌာပေတက်ပါတည်စေအပ်တယ်တစ္ဆာလေးပါနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်အောင်နောက်ဆုံးတည်သွားအောင်မြင်သွားအောင်ဒီ ပြောပြီးအကျိုးဆောင်ပြီးလို့ပြောတာဒီနေရာမှာတစ္ဆာလေးပါးကိုအရိယာတစ္ဆာလို့ရှေ့ကအရိယာဆိုတဲ့စကားလေးထည့်ပြီးတော့ဟောတာပါတတိထားရနော်တစ္ဆာအဆင့်အမျိုးမျိုးရှိတာကိုနော်တစ္ဆာဆိုတဲ့စကားလုံးလေးမှာတော့မှန်ကန်မှုဟုတ်လားမှန်ကန်မှုကိုတစ္ဆာလို့ပြောတယ်နော်ကုလီနာမှာထိုင်နေတာဘာတွေတော့လူတွေအာမှန်တယ်ဒါသမှုတိတစ္ဆာမှန်ကန်တယ်နော် လူတွေမှဒါတွေကတိလရှင်ကြီးဒါတွေကဒကမာကြီးတွေဒါတွေကဒကာကြီးတွေအမှန်မြန်တာပဲသွားမငင်းနဲ့နော်อืมဒါငင်းလို့ရှင်ငရဲကြတယ်တဲ့ဒီဥစ္စာအရေးကြီးတယ်သမုဒိသစ္စာဟုတ်လားအာဒါအသက်ဘယ်လောက်ရှိပြီအရွယ်ဘယ်လောက်ဒီလိုကအသားဖြူတယ်ဒီလိုကအသားညိုတယ်မှန်တာပဲဒါလေဒါဘာတွေတော့သမုဒိသစ္စာဒီအမှန်တရားကိုမြင်ယုံနဲ့ငြိမ့်ညိမှုမရဘူးဒီသစ္စာကိုသိဖို့ပြောနေတာမဟုတ်ဘူးအခုကပါအရိယသစ္စာ ခုနကတော့အပေါ်ယံလူတွေဝိုင်းပြီးတော့ပြောထားလို့ဒါဒါပဲဟေးလို့ဝိုင်းပြီးတော့တတ်မှတ်ထားလို့မှန်တဲ့အမှန်မျိုးကိုသမှုတိသစ္စာဟုတ်လားအဲ့ဒီသမှုတိသစ္စာအမှန်တော့ပဲဘုန်းတို့ရဲ့စိတ်ကနေနေကြတယ်ဟုတ်လားပြည့်ညက်တွေပေါ်မှာပဲနေနေကြတယ်အခုဘုန်းတို့တိဖို့ပြောပြရမယ့်သစ္စာဘာသစ္စာအရိယသစ္စာတဲ့အဲ့ဒီအရိယသစ္စာဆိုဖြူရှင်တန်ရှင်းတဲ့အပြစ်ကင်းတဲ့ သူ့ကိုတိသွားမယ်ဆိုရင်ဒီစိတ်တဲ့ကလေးပါဖြူရှင်တန့်ရှင်းသွားမယ်နောက်ဆုံးလွတ်မြောက်မှုငြိမ်းအေးမှုအပြည့်အဝရပြီးတော့ချမ်းသာအစစ်အမှန်တွေကိုဆိုက်ရောက်သွားစေနိုင်သည့်အထိအစွမ်းထက်တဲ့အန်တီမအမှန်တရားနောက်ဆုံးအမှန်တရားလို့ပြောချင်ပါဘုရားဟုတ်လားအရိယသစ္စာအဲ့ဒါဘာလို့သစ္စာ၄ပါးအကျဉ်းချင်းဘုရားဘာသာတွေဖြစ်တဲ့တရားအလုံးကျွမ်းကျင်ထားကြပြီလားနော်ဒုက္ခသစ္စာ၊ဥရိယသစ္စာ၊និရောဓသစ္စာ၊ဘဂသစ္စာခက်တာအဖျားလေးကြီးဆွတ်ဆွတ်ခေါ်နေတော့အတိဘယ်ကိုလည်းပဲသူတို့ကောင်း မချုပ်မိဘူးမငုံမိဘူးစိတ်ထဲမှာမိုက်မိုက်နိုင်နိုင်ချိုလိုက်တာနဲ့မတိမိဘူးပေါ့နော်ဒီသစ္စာလေးပါးကြောင့်ပြောမယ်ဆိုလို့ရှိရင်တော့ဓမ္မစကြာမဖြစ်မနေကိုလေ့လာမှရမယ်နော်ဒုက္ခသစ္စာဒုက္ခသမုဒယသစ္စာဒုက္ခនិရောဓသစ္စာဒုက္ခនិရောဓဂ ामि နိပရိပဒအရိယသစ္စာဒီလိုလေးအကျေဟောနော်မြတ်စွာဘုရားဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားတကယ်မကောင်းတဲ့အမှန်တရားကြီးပဲအဲ့ဒါဘာကိုပြောတာလဲဆိုတော့ဒီဘဝခန္ဓာကြီးကိုပြော ပထမအမှန်တရားကိုပြောပြီနော်ဆင်းရဲခြင်းအမှန်တရားဆိုတာဘာပြောလဲဒီဖြစ်နေတဲ့သဘာဝဒီဘဝခန္ဓာကြီးဖြစ်နေတဲ့သဘာဝဆင်းရဲခြင်းအမှန်တရားပဲတဲ့ဆင်းရဲခြင်းတရားဘုသူခန္ဓာပဲဖြစ်ဖြစ်ဘုသူဖြစ်စဉ်ပဲဖြစ်ဖြစ်ဆင်းရဲခြင်းတရားပဲကိုတိတိမတိတိကိုလက်ခံလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေဒါအမှန်တရားပဲဒါပထမအမှန်တရားနော်ဘာလို့ရမယ်အမှန်တရားလဲလို့မြင်တခါတည်းတွဲပြီးတော့ပြောမယ်ပိုင်းခြားပြီးတော့သိအောင်လုပ်ရမယ်အမှန်တရားဟုတ်လား ဘဝဟာဆင်းရဲတယ်ဆိုတဲ့တဘာဝကိုသိရင်ဒါကိုအခေါ်တော့ပထမဦးဆုံးနော်ဒီဟာဒုက္ခသစ္စာရဲ့အပေါ်မှာနော်သူပိုင်းခြားပြီးတော့သိပိုင်းခြားပြီးတော့နောက်ဆုံးမညာဘုံညာနဲ့သိတဲ့အဆင့်မဟုတ်သေးဘူးနော်ညာတပရိညာပေါ့ဟုတ်လားဒါဟာဒါပဲလို့အမှန်လေးစပြီးတော့ကြားဘူးလိုက်တယ်သိလိုက်တယ်ဟုတ်လားဘဝဆင်းရဲခြင်းမြတာဖြစ်တယ်ဘာလို့ရမယ့်အမှန်တရားလဲလို့မြင်တခါတည်းတွဲပြီးတော့မှန်နော် ပိုင်းခြားပြီးတော့အသေးစိတ်နားလည်အောင်သိအောင်လုပ်ရမယ်အမှန်တရား။နောက်ဒုတိယအရိယသစ္စာပါလို့ဒုက္ခသမုဒယသစ္စာဆင်းရဲဖြစ်ခြင်းအမှန်တရား။ဒါဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားအမှန်ပဲတဲ့။ဘာလဲဒါဟာဆိုတာလောဘကိုပြောတာတဲ့။ပြည်စုံကပြောမယ်ဆိုရင်ဒုတိယအမှန်တရားသည်လောဘသည်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားအမှန်ဖြစ်တယ်။ပထမအမှန်ကခန္ဓာသည်ဆင်းရဲခြင်း အမှန်ဖြစ်တယ်ဒုတိယအမှန်ပါလို့လောဘသည်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားအမှန်သူ့ကြောင့်ဒုက္ခတွေဖြစ်နေတာသူ့ကြောင့်ဒီခန္ဓာဆိုတဲ့ဒုက္ခကြီးလည်းသူ့ကြောင့်ဖြစ်တာပဲဒီခန္ဓာဖြစ်နေတုန်းမှလည်းပဲဒီလိုချင်မှုကြောင့်တခြားတခြားသောနော်ဖြည့်ရှင်းလို့ကိုမပြီးနိုင်တဲ့ဆင်းရဲဒုက္ခတွေကလည်းသူ့ကြောင့်ပဲဖြစ်ရတယ်နော်ဒါကြောင့်လောဘသည်ဘယ်ရှုတော့မှကြည်ကြည်သူဟာဒုက္ခဖြစ်စေတဲ့အဓိကအကြောင်းတရားကြီးဖြစ်တဲ့အတွက်ကြောင့်သူ့ကိုမြတ်စွာဘုရားဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားအမှန်လို့ဒုတိယအမှန်တရားနေတာလို့ အဲ့တော့အဲ့ဒီအမှန်တရားဘာလို့ရမယ့်အမှန်တရားလဲလို့မေးပယ်ရှားနိုင်အောင်ကြိုးစားရမယ်အမှန်တရားပယ်ပြစ်ရမယ်အမှန်တရားနော်ပယ်နိုင်အောင်ကြိုးစားရမယ်ခန္ဓာဟာဆင်းရဲတယ်ဆိုတဲ့အမှန်တရားတော့ဘာလို့အောင်ဘာလို့အောင်ဘာလို့ရမယ့်အမှန်တရားလဲသိအောင်လုပ်ရမယ့်အမှန်တရားနားလေရမယ်နော်သိပယ်ဆိုင်ပွားသွားမှာနော်တုံးစားဟုတ်လားဒါအခြေခံကြတာလေးတွေကိုပိုက်ပိုက်နေနေမှတ်နော်ခန္ဓာဟာဆင်းရဲတယ်ဆိုတဲ့အမှန်တရားဘာလို့ရမယ့်အမှန်တရားလဲသိအောင်လုပ်ရမယ့်အမှန်တရားလောဘသည်ဆင်းရဲခြင်းရဲ့အကြောင်းတရားဖြစ်တယ်ဆိုတဲ့ဒီအမှန်တရားကြီးကဘာလို့ရမယ့်အမှန်တရား ပယ်ရမယ်မှန်တရားပယ်နိုင်အောင်လုပ်ရမယ်မှန်တရားဟုတ်လားနောက်တတိယသစ္စာပါတော့ဒုက္ခនិရောဓသစ္စာနော်ဆင်းရဲချုပ်ခြင်းအမှန်တရားဆင်းရဲချုပ်ရာအမှန်ဆိုတာဘာကိုပြောတော့ဆိုတော့တဏှာကုန်ရာလောဘကုန်ရာလောဘမရှိအောင်ပြောတာဆိုလိုတာကလောဘမရှိခြင်းသည်ဆင်းရဲမရှိခြင်းမှန်တရားပဲလို့ပြောတာနိဗ္ဗာန်ဆိုတာလောဘမရှိအောင်ပြောတာဟာတတိယမှန်တရားနော်ဒီဥစ္စာမညာပုံညာရမှကောင်းကောင်းသိနိုင်မှာနော်ဒီဥစ္စာဒါပဲဘုန်းတော်ကျူးပြီးတော့မလုပ်တာဘူးနော်နားလည်ထားမယ်သိထားမယ် လောဘမရှိခြင်းသည်ဆင်းရဲမရှိခြင်းဆင်းရဲမရှိခြင်းသည်ပါလိမ့်ပါဟုတ်လားဒါအောင်ပဲချမ်းသာလို့သုံးတာနော်ဒါပေမဲ့သစ္စာလေးပါးထဲမှာဒုက္ခဆိုတဲ့စကားလုံးကတော့မပါဘူးနော်သိချာလေးသတိထားကြည့်သစ္စာလေးပါးထဲမှာဒုက္ခဆိုတဲ့စကားလုံးပါလားမပါဘူးဒုက္ခនិရောဓလို့ပဲပါတယ်နော်ဒုက္ခនិရောဓဆိုတာဒုက္ခချုပ်သွားတာအဲ့တော့ဒုက္ခဖြစ်နေတာနဲ့ဒုက္ခချုပ်တာတဘယ်ဟာကြိုက်လဲအဲတဖြည်းဖြည်းနဲ့အမှန်တရားနဲ့နီးနီးလာဟုတ်လားကျွတ်တော်အိမ်မှာဒုက္ခကိုတော့တော့လိုချင်နေတဲ့ကိစ္စအဲ့ဒါနှောက်နေတာ ဒုက္ခကိုနားလေတဲ့ဒုက္ခလည်းဘာနားလို့ဆိုကာမဒုက္ခလောက်ပဲနားလေတာလေကိုမြင်နေတာလေးမြင်ရတယ်ကြားရင်တာလေးကြားတွေးရင်တာလေးတွေးစားရင်တာလေးစားရင်ကောင်းတယ်ဆိုတော့ဒါလောက်ပဲမြင်တာအဲ့တော့ဒုက္ခကိုရခြင်းတဲ့စိတ်နဲ့ပဲသွားတာအမှန်ဘယ်လိုစိတ်နဲ့သွားတယ်မလဲဒုက္ခငြိမ်းနေတဲ့စိတ်နဲ့သွားဟုတ်လားအဲ့တော့ဒုက္ခဘာငြိမ်းမှငြိမ်းမှဆိုလောဘငြိမ်းမှဒုက္ခငြိမ်းမှဒါတတိယအမှန်တရားအဲ့ဒီအမှန်တရားဘာလို့ရမယ့်အမှန်တရားလဲမျက်မှောက်ပြုဆိုက်ရောက်အောင်ကြိုးစားရမယ့်အမှန်တရားနော်ဆိုက်ရောက်တဲ့အမှန်တရား ဘောပေါက်လားအေးတတိယမှန်တရားနော်နောက်လေးခုမြောက်မှန်တရားပါတော့ဒုက္ခនិရောဓဂ ामि နိပရိပဒါယအရိယသစ္စာဒုက္ခនិရောဓဂ ामि နိပရိပဒါတဲ့စကလုံးလေးဒုက္ခဆင်းရဲတာនិရောဓချုပ်ငြိမ်းတာဒုက္ခនិရောဓဂ ामि နိပရိပဒါရောက်ကြောင်းအကျင့်ဆင်းရဲချုပ်ရာတို့ရောက်ကြောင်းအကျင့်အမှန်တရားအဲ့ဒါကောင်ဆိုဘယ်ကရှိပါ့ကိုပြောတာတဲ့မတ္တမဒိဋ္ဌိမှန်ကန်သောအမြင် တမသင်္ကပ္ပမင်္ဂသောအတွေ့အကြံဟုတ်လားတမဝါစာတမကမ္မဋ္ဌတမအာဇီဝမင်္ဂသောစကားမင်္ဂသောအလုတ်မင်္ဂသောအတမူအကြောင်းမှုတီလာမယ်နော်ပြီးတော့ပါတမဝါယမတမတတိတမတမာတိအာရိမက်ခင်သုံးပါအလုံးမက်ခင်၈ပါးသည်အဲ့ဒါဒုက္ခငြိမ်းရာသို့ဆက်ရောက်စေတတ်တဲ့အကျင့်အမှန်အကျင့်တဲ့နီလန်းနဲ့ဒုက္ခကိုဘယ်လိုမှမချုပ်ငြိမ်းစေနိုင်တချို့ကဒုက္ခပွားစေတဲ့နီလန်းတွေကိုတော့ဒုက္ခချုပ်စေတဲ့နီလို့တချို့ကထင်ရင်ထင်နေသေးတယ် ဟုတ်လားဒုက္ခချုပ်စီတဲ့နိလန်ဟာဒီမဂ်ငင်၈ပါးအလွဲလို့ချာမရှိဘူးတဲ့ဒါအမှန်တရားကြီးပဲတဲ့လေးခုမြောက်မှန်တရားနော်အဲ့ဒီအမှန်တရားဘာလို့အမှန်တရားလဲပွားများမှာပွားများပြီးသားဖြစ်တော့အကုန်လုံးဒါကိုကျွန့်ကျင်လိမ့်ပါပြီးတော့အထက်ထက်ဒီဥစ္စာကြီးကိုနော်အည်သွေးမှီသွားအောင်ဒီလုပ်ပြရမယ်တရားပွားများရမယ်တရားအများလောင်လုံးမှာဒီတော့အည်သွေးကမမှီဘူးဆိုကြပါစို့ပစ္စည်းတစ်ခုကိုပုံမှန်နားလည်တယ်လို့လေးပြောကြည့်တော့နော်ပတ်စံတစ်ထောင်ပေးမှဒီနာရီလေးရမယ်ဆိုရမယ်ဆို တထောင်မပြည့်မချင်းနိုင်မရဘူးဟုတ်လားဟာ999ချက်လေးတွေရှိတာမရသေးဘူးတစ်ချက်လိုသေးရင်လည်းလုံးဝနောက်ထပ်တစ်ချက်ထပ်ပြီးတော့မလုပ်နော်ဖြည့်လိုက်အောင်အဲ့လိုပဲမက်ကင်ရှစ်ပါကိုကွာအည်သွေးမိအောင်ကွာအချိန်များအချိန်ရေများလာရင်အည်အတွက်ကိုလည်းရှော့မတွက်နဲ့နော်တချို့ကအည်အတွက်နဲ့အည်ချင်းနဲ့အည်အတွက်တိတ်တိတ်ပြောနေအည်ချင်းပဲပြောอืมအဲတချို့အည်ချင်းကအည်အတွက်ပုံမှာမီးနေတာအည်အတွက်များလာမှအည်ချင်းတက်လာတာရှိရနော်ဆိုကြပါစို့တရားကိုတစ်ချိန်မှတ်တာနဲ့နှစ်ချိန်မှတ်တာနဲ့အည်ချင်းတူမလား တဏှာကြီးမှတ်တာနဲ့တဏှာကြီးမှတ်တာနဲ့အရေးချင်းတူမလားအဲ့ဒီတစ်ချိန်နေနှစ်ချိန်နေတဏှာကြီးတွေနှစ်နာရီတွေဆိုဘာတွေပြောနေလဲအရေးအတွက်တွေကိုပြောနေတာနော်ဟုတ်တယ်မဟုတ်လားအဲ့ဒီအရေးအတွက်တွေများလာမှအရေးသွေးတက်လာတာတချို့အတိပြီးရောဆိုပြီးတော့ဖြက်လန်းကနေပြီးတော့အလွန်ပြောတာပဲဟုတ်လားပွားများမယ်ဆိုတော့ပွားတယ်များတယ်ဆိုတော့ကိုယ်မျက်စိထဲမှာဘာတွေကိုမြင်အရေးသွေးတွေကိုမြင်သလားအရေးအရေးအတွက်တွေကိုမြင်လားပြောကြည့်တာအရေးအတွက်တွေကိုမြင်နေတာတော့ပွားတယ်များတယ်ပစ္စည်းတွေများလာတယ်အရေးအတွက်တွေကိုပဲပြောနေတာလေဟုတ်လား အဲ့ဒီအရေးအတွက်တွေများလာမှာဘာဖြစ်မှာလဲအရေးချင်းတွေများလာမှာအဲ့ဒါပြည့်ပြီဆိုတော့မှသူနဲ့ထိုက်တန်တာကိုရတာဒါကြောင့်မဲ့ငင်ရှိပါဘာလို့ရမှာလဲများလာအရေးအတွက်တွေပြည့်မီသွားအောင်ပွားရမယ်တရားဘာဝိတ္တပါနော်တိပေဆိုင်ပွားတစ္ဆာ၄ပါးဟုတ်လားခန္ဓာဆင်းရဲခြင်းအမှန်တရားဖြစ်တယ်ဘာလို့ရမယ်အမှန်တရားလဲဒါကြီးอ่ะ ပိုင်းခြားပြီးတော့သိအောင်လုပ်ရမှာအသေးစိတ်ကိုယ့်ကိုယ်ကိုသိအောင်လုပ်မှာသူများပြောလို့မဟုတ်ဘူးဒါကြီးကဟုတ်သားပဲနော်ကောင်းတဲ့အရာကြီးပဲလို့မသိသိအောင်ကိုလုပ်ရမှာသူပယ်လို့မရဘူးနော်သူ့ကိုဒါလိုက်ပယ်လို့မရဘူးသူ့ရဲ့အကြောင်းတရားကိုပယ်မှသူကရမှာအဲ့တော့ပယ်ရမယ့်သစ္စာပဲသစ္စာသမှုတရားသစ္စာမှာပယ်ရမယ့်သစ္စာနော်လောဘဒေါသမှာပယ်ရမှာဟောဆိုဒုက္ခဖြစ်စေတဲ့အကြောင်းတရားမဟုတ်ဘူးဟုတ်လားနှစ်ခုမြောက်အမှန်တရားပယ်ရမယ်မှန်တရားနော်သုံးမြောက်မှန်တရားပါလေဒုက္ခချုပ်ငြိမ်းခြင်းအမှန်တရားဘာကြီးတော့လောဘမရှိတဲ့သဘောကိုပြောတယ်နော် အဲ့ဒါဘာလို့မဲ့တရားဆိုင်ရအောင်လိုအပ်မဲ့တရားမျက်မှောက်ပြုရမဲ့တရားသစ္စိကာတပ္ပဟုတ်လားနောက်ဆုံးအဲ့ဒီဒုက္ခငြိမ်းရာကိုဆိုက်ရောက်သွားစေမဲ့အကျင့်ဆိုတာဘယ်ဟာကိုပြောတော့မဂ္ဂင်၈ပါးကိုပြောတာအဲ့ဒါအမှန်တရားကြီးပဲအဲ့ဒီအမှန်တရားဘာလို့မလို့ပွားများမဲ့တရားတဲ့ဒါဘုန်းဘုန်းတို့အတွက်ပန်းနိုင်ကြီးပဲဒီဥစ္စာဒီသစ္စာလေးပါးကိုသိမှဒုက္ခငြိမ်းမှာနော်ဒါကြောင့်မြတ်စွာဘုရား တကယ်ကိုတနာကျင်တာလို့ကောင်းသိကျင်တယ်ချမ်းသာကျင်တယ်သူတို့ကလည်းကိုယ်စကားကိုနားထောင်မလို့ယုံကြည်ရတယ်ဆိုရင်အဲ့လိုလူတွေရဲ့ပုံမှာမလုပ်ပေးရမလို့တစ္ဆာလေးပါးကိုနားလျောင်ကြောပြီးတစ္ဆာလေးပါးကိုသိအောင်တစ္ဆာလေးပါးကိုသိဖို့အတွက်မြတ်သောကျင့်ကိုကျင့်နိုင်အောင်သူ့ကိုတွန်းအားပေးရမယ်လုပ်ပေးရမယ်ဒါသူတို့အတွက်အကောင်းဆုံးအကျိုးဆောင်ရွက်ပေးခြင်းပဲပေါ့ဆိုလိုတာသူသိမှဒုက္ခငြိမ်းမှာနော်တစ္ဆာတန်ရုပ်အလွန်ပြောစရာကောင်းတယ်ဟုတ်လားတစ္ဆာတန်ရုပ်ထဲမှာတစ္ဆာနဲ့ပတ်သက်ပြီးတော့ပဲမှတ်တမ်းတင်တာသူအရေးကြီးဆုံးပဲတကယ်တမ်းဟုတ်လားဒါမျိုးဆိုတော့ခဏခဏဟောတယ်ရဟန်းတို့ သင်တို့သည်၎င်းငါဖျားသည်၎င်းသစ္စာလေးပါးကိုမသိသေးသေး၍နော်တန်တရားအလဘလုံးမှာကျင်လည်ခဲ့ရပြီးကျက်စားခဲ့ပြီးဒုက္ခပေါင်းများစွာခံစားခဲ့ရအေးသစ္စာလေးပါးကိုမသိသေးလို့နောက်ဆုံးမြတ်စွာဘုရားဖျားဖြစ်ပြီးတော့စိတ်တော်ကနေပထမဦးဆုံးကျူးတဲ့ဥဒံအဲ့ဒါအနေကဇာတိတန်တာတန်တာဝိတံအနိပိတံဟုတ်လားအနေကဇာတိတန်တာတန်တာဝိတံအနိပိတံဂဟကာရကဝေတံတောဒုက္ခဇာတိခုနပုဏ္ဏ ဒုက္ခဇာတိပုဏ္ဏပုဏ္ဏအလုံးကြိုက်တာပဲဒုက္ခဇာတိပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏဖမထထဇာတိဖြစ်ရခြင်းဒီဒုက္ခဆင်းရဲခဏခဏထထဖြစ်နေရတဲ့ရဆင်းရဲလိုက်တာခဏခဏထထဖြစ်နေရတယ်ဆိုတာဘဝတွေထထဖြစ်နေရတာအဓိကရည်ညွှန်းတာနော်ဒါကိုပို့ပြီးတော့ကြည်ကြည်ပြင်းပြင်းသိအခုမသေးခင်မှာလည်းထထဖြစ်နေတာပဲလေမြင်ရတယ်ကြားရတယ်နတ်နေရတယ်တွေ့ထိနေတယ်တွေ့ကြံနေတယ်ထထဖြစ်နေတယ် တိထက်ထက်ဖြစ်နေရတာကောင်းတယ်လို့ပြောလားမကောင်းဘူးလို့ပြောလားမကောင်းဘူးလို့ပြောတာတော့ဒုက္ခဇာတိပုဏ္ဏပုဏ္ဏထက်ထက်ဖြစ်နေရတာဆင်းရဲတယ်ထက်ထက်မြင်နေရတယ်ထက်ထက်ကြားနေရတယ်ဆင်းရဲနေတယ်တကယ်လားသိသလားမသိပါဘူးဒါဘုရားပြောတာပဲကြားလိုက်တာလေဘုရားကဘယ်လိုဟောတော့မနေ့ကတရားထဲမှာပါတယ်လေအာယုံ6ပါးကိုတကိုး6ချောင်းနဲ့ကောက်လိုင်းတုံးကိုရိုက်ဟုတ်လားကောက်လိုင်းမှာကတ်နေတဲ့ဇဝစီလေးတွေနော်ဘုံတို့ငငယ်ရဟုတ်လားအကုန်လုံးတားဘူးလားဒိုးကြီးနဲ့ရိုက်တယ် တဘိုး၆ချောင်းနဲ့ဒီကောက်လိုင်းတုံးကိုရိုက်တယ်ဖုတ်ဖုတ်ကြေးနေပြီကောက်လိုင်းတုံးကမြင်ရတာအရိုက်ခံဟုတ်လားကြားရတာပါတော့အရိုက်ခံရတာဒါဘုန်းတို့ရဲ့ဘောကအာယုံ၆ပါးအမြဲတမ်းဟိုကရိုက်လိုက်ဒီကရိုက်လိုက်ရိုက်နေတာကိုကအဲ့ဟိုရိုက်နေတယ်လို့မသိဘူးစိတ်ကြနေတယ်ထင်နေတာချို့ဟာอืมအဲ့လွဲတာအဲ့လောက်ထိလွဲနေတာနော်ဟုတ်လားဖုတ်ဖုတ်ကြေးနေပြီအဲ့ဒါမြတ်စွာဘုရားဘယ်လိုပြောလဲ တဘိုး6ချောင်းနဲ့ရိုက်လို့ဖူးဖူးကြည်နေတဲ့ဒီကောင်းလိုင်းတွေကိုနောက်ထပ်9ချောင်းမြောက်တဘိုးနဲ့ထပ်ရိုက်မယ်ဆိုရင်အတိုင်းထက်အလွန်ဒီကောင်းလိုင်းတုံးကဖူးကြည်သွားလိမ့်မယ်အဲ့ဒါတဘိုး9ချောင်းမြောက်တဘိုးဆိုတာဘာပြောလဲဒီလောက်ကြီးဆင်းရဲနေတာကိုထပ်ပြီးတော့ဒီဘဝကိုပဲထပ်ရခြင်းနဲ့ဒါပဲထပ်မြင်ခြင်းနဲ့ဒါပဲဒီဟာပဲထပ်ရခြင်းနဲ့အဲ့ဒီတဏှာတွေ9ချောင်းမြောက်တဘိုးပဲတဲ့အဲ့ဒါဘုန်းတော်9ချောင်းမြောက်တဘိုးနဲ့ပဲအချင်းပုံနေတာအော်တဘိုး6ချောင်းရိုက်ခံနေရတယ်လို့သိမှမသိတာဘူးမသိတော့ဒါပုံမှာပဲဖြစ်ခြင်းနေတယ်ရခြင်းနေဒီတည်းပဲကျင်လေခြင်းနေတယ်ဒါပြောတာဟုတ်လား အဲ့ဒါမြတ်စွာဘုရားသစ္စာ၄ပါးကိုမသိခဲ့လို့တင်တို့ရောငါတို့ရောဒုက္ခတွေဖြစ်ခဲ့ရတာဒါပေမဲ့တူတူကဒီဖြစ်နေတာဒုက္ခလို့မှမသိပဲကိုဖြစ်နေတာဘယ်လိုထင်တယ်လဲဟာကိုဖြစ်နေတယ်ဖြစ်နေတယ်သဘောကိုကြားနေဒါပဲဒီဒီလိုသွားနေတာဟုတ်လားဒါကြောင့်တကယ်တမ်းကဒုက္ခကသစ္စာ၄ပါးကိုသိမှငြိမ်းမှခန္ဓာဟာဆင်းရဲတယ်ဆိုတာကိုသိမှတရားရဲ့ပုံမှာလူချင်းမှုချုပ်မှလူချင်းမှုချုပ်မှလူချင်းမှုကြောင့်ဖြစ်တဲ့ဒုက္ခတွေဒီခန္ဓာတွေဟာမဖြစ်ပါမလို့ချုပ်သွားမှသူ့ရဲ့လမ်းစဉ်ဒါပဲ အများကြီးပြောရင်လည်းမဆုံးနိုင်ဘူးပိဋကတ်သုံးပုံလုံးဟာသစ္စာလေးပါးရဲ့အကျေတွေပဲလို့ပြောနိုင်တယ်ချုပ်ပြောလိုက်မယ်ဆိုရင်လည်းဓာကြီးဆင်းရဲတယ်ဆိုတာမသိဘူးဓာကြီးကိုရကျင်တယ်ဓာကြီးရကျင်တော့ဓာကြီးရဓာကြီးရတော့ဒုက္ခဖြစ်နေတာပဲရှင်းရှင်းလေးရနော်ဒုက္ခဖြစ်နေတာကိုဒုက္ခဖြစ်မှမသိတော့ဒုက္ခကြီးကိုပဲလိုချင်နေတယ်လိုချင်နေလို့အဲ့ဒီဒုက္ခဆင်းသက်မဲ့ပြဖြစ်နေတယ်အဲ့တော့တခါလေးတမျိုးပြောရင်လူလူကွာစားလို့မြန်ထင်မလားမသိဘူးဘာလို့ဆင်းရဲနေတာမင်းတို့ဆင်းရဲကိုရရင်လို့ကိုဆင်းရဲနေတာဟုတ်တယ်မို့လား ဆင်းရဲခြင်းလို့ကိုဆင်းရဲနေတာနော်အဲ့ဒီဆင်းရဲတာကြီးကိုပဲမလွတ်နိုင်ဘူးလေစွန့်နိုင်သလားလွတ်နိုင်သလားမစွန့်နိုင်ဘူးလွတ်နိုင်ဘူးမီးပူတဲ့ကိစ္စမှာမီးရပူလို့ပူတာလည်းပူပါတယ်ထိမိလို့ပူတာလည်းပူပါတယ်ဘယ်ရာကအဓိကတရားခံဖြစ်မလဲထိမိလို့ပူတာထိလို့ပူတာလို့သိတဲ့အတိအပိုးပြီးတော့မြင့်တယ်လို့ဘုံဘုံထင်တယ်တချို့ကထိလို့ပူတယ်လို့မသိဘူးမီးရပူတယ်လို့ပူလို့ပူတယ်လို့ထင်တယ်အင်းဒါလည်းမှားတော့မှမှားဘူး မိရတို့သူပူနေတယ်ကိုကမထီဘူးဆိုရင်ပူမလားဒီသဘောလေးကိုပြောတာဘဝကဆင်းရဲတယ်ဟုတ်ပြီဆင်းရဲတဲ့ဘဝကိုရခြင်းနေလို့တာနဲ့ဆင်းရဲတဲ့ဘဝရရတာတကယ်ကဟုတ်လားမရခြင်းဘူးဆိုတာနဲ့ဒီမိရဘာလို့ငြိမ်းပါပဲဒီမိရဘာလို့မငြိမ်းတာတော့ဒီမိကိုပူမမသိတဲ့အဝိဇ္ဇာဟုတ်လားပူမမသိတဲ့အဝိဇ္ဇာပူမမသိလို့ဒီမိနဲ့ကိုပဲနေခြင်းနေပါလေဆိုတဲ့တဏ္ဍာဒီအဝိဇ္ဇာနဲ့တဏ္ဍာအမြင့်နှချောင်းကြောင့်ဒီဒုက္ခမိရဘာလို့နေတော့တောက် ဒါပဲဘယ်သူမှလာရှို့တာမဟုတ်ဘူးနော်မိတွေတောင်းနေတယ်ဆိုတာကိုယ့်ရဲ့မသိမှုမိလိုချင်မှုမိဒါကိုခြေခံပြီးတော့အဲ့ဒါမသိခင်မှာမဖြစ်မှာတော့တောကတိတေဝဒုက္ခဒေါမနတဥပါယတာဒါတွေနဲ့ဘုန်းတို့ရဲ့ဘဝပြီးတောက်ရတာဟုတ်လားအဲ့တော့သစ္စာ၄ပါးရသော်ဘုရားပြောလို့ဒါကိုနားလေအောင်ကြောပေးဆိုပြီးပြောတာ၄၅မိနစ်မကတော့နော်တရားနည်းနည်းရှည်သွားတယ်ဟုတ်လားအဲ့တော့ဆွေတွေမျိုးတွေပြောရတာဟုတ်လားကျန်တဲ့လူတွေလည်းပဲ ပြောပါတယ်ဟုတ်လားဆွေမျိုးမတော်ဘူးတဲ့လူရှိလားမရှိဘူးเนาะဒါပြဆိုဘုရားရဲ့ဒေသနာရအားလုံးဟာနှီးတာနဲ့ဝေးတာနဲ့ကွာအဲ့ဒီဘဝတုန်းကတော့အဲ့ဒီလူနဲ့အရေးကြီးခဲ့တာဟုတ်လားဒီဘဝတော့ဒီလူနဲ့အရေးကြီးတော့เนาะနောက်ဘဝရောက်တော့လည်းဒီလူမေ့သွားပြန်ပြီးတော့နောက်ဘဝတွေ့တဲ့လူနဲ့ထပ်ပြီးတော့အရေးကြီးကြရောက်ရဘဝမှာဘုန်းဘုန်းတို့ဟာအရေးကြီးခဲ့ပြီးတော့လည်းဘာမှမသိတော့ဘလောက်တန်ဝေကရကြရတော့အရင်ဘဝတုန်းကလည်းပဲအရေးကြီးခဲ့တဲ့လူတွေအပြည့်ရွယ်နော်အခုဘာမှတ်ရနေ ဘာမှမရအဲ့လိုမှောက်နေနေလှန်နေလေးဘာမှလည်းမသိချင်ဘူးဟုတ်လားအင်းအခုလည်းပဲပါတော့တေးပြီးဆိုတာလည်းအခုရေးကြီးတာလေဒီကုန်းချုပ်ကြအောင်ပါပေါ့နော်ဒါလေးတွေကိုနားလည်ဖို့လိုတယ်နော်ဟုတ်လားအဲ့တော့ဘာတော့သာသနာနဲ့တွေ့တဲ့အခါမှာအခုအရေးကြီးဆုံးတရား၃ပုဒ်တွေ့ရတယ်လို့မှတ်ယူမယ်ဆိုမှတ်ယူနိုင်တယ်နော်ပါတော့စေတနာမြတ်သုံးပါးရဲ့တတိပဋ္ဌာန်တရား၄ပါးရဲ့သစ္စာတရားဒါပဲဒါပဲဒါကိုထပ်ပြီးတော့ဘုံဘုံကပြောနေသေးရှိလို့ပြောနေမယ်ဆိုတော့စကလုံးကထွက်နေဦးမှာနော် အမှန်နာရီကပြောလို့မရဘူးဟုတ်လားနော်ယရနာရဲ့တတိရဲ့သစ္စာဟုတ်လားအဲ့ဒါကိုချစ်တဲ့ခင်တဲ့လူတွေအကျိုးစီးပွားလိုလားလို့ပြောကျင်တယ်သူတို့ကလည်းကိုယ်စကားနားထောင်မလို့ယုံကြည်ရတယ်ဆိုရင်ဒီအရေးကြီးတဲ့ဒီတရားသုံးမျိုးကိုပြောပြီးဟုတ်လားဒါကိုပြောတာနော်ဒါကြောင့်ယရနာမြတ်သုံးပါးရဲ့အရေးကိုကိုတတိပဋ္ဌာန်ဆိုတဲ့လမ်းစဉ်ကိုရှာသစ္စာလေးပါးကိုသိချင်းဆိုတဲ့ပန်းနိုင်ကိုရောင်းနိုင်ကြပါစေဒါဘုံဘုံစိတ်ထဲမှာအဲ့လိုလေးစီးထားတဲ့စကလုံးလေးပေါ့ ယတနာမြတ်သုံးပါးရဲ့အရေးမှခိုရယတနာမြတ်သုံးပါးနဲ့မကင်းကွာနဲ့အမြင်နဲ့နေဘဝမှာဘယ်လန်းစဉ်တဲ့ဘုံလို့နေကြမှာတော့နေနေဟုတ်လားတတိပဋ္ဌာန်လန်းစဉ်နဲ့နေရမယ်တတိပဋ္ဌာန်လေးကျင့်ပြီးတော့နေသွားရမယ်ဘာအတွက်တော့အမှန်တရားကိုသိပြီးတော့ဒုက္ခငြိမ်းဖို့သစ္စာလေးပါးကိုသိတဲ့ပန်းတန်ဟုတ်လားယတနာမြတ်သုံးပါးနဲ့အခြေပြုမယ်နော်တတိပဋ္ဌာန်နဲ့ဘဝမှာနေသွားမယ်နော်ဘယ်ဥဒိမှာတော့သစ္စာလေးပါးသိတဲ့အဆင့်ထိရအောင်ဥဒိရဒီလိုသွားရမယ်ဟုတ်လား ဒါကြောင့်ယတနာရဲ့ပတိရဲ့သစ္စာတရား၃မျိုးဟုတ်လားမကွဲမကွာမိမိတို့ရဲ့တန်တာမှာခိုင်မြဲအောင်ကျင့်သုံးနိုင်ရတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုတော့ဒီကနေ့ပြုလို့အထောက်ကြရတယ်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့ရဲ့စွမ်းတတ္တိကြောင့်ဗျာတပည့်တော်တို့ဒီမဲ့ညာပုညမျက်နှာပါကိုသင်မြန်ထုတ်ချောင်းမျက်မှောက်ပြုရစေကုန်တော်ဟုပတ္တနာအောင်ရှုပြုကြကုန်ရာတည်းအာမင်